သာသနာတော်နှစ်2564နှစ်ကောဇာတက္ကရာ1382ခုနှစ်လတ်တော်လာပြီးကျော်တရက်2020ပြည့်နှစ်ဒီဇင်ဘာလ30ရက်ဗုဒ္ဓဟူးနေ့နှစ်ဖက်မိဘများအမှုထား၍ကိုထိန်လင်း မမေတချံထွန်းသမီးလေးညွန့်ဧကရီထွန်း Royal Romantic Construction မိသားစုတို့ဤနေဦးအကျိုးဓမ္မပူဇာရာတရားအလှူတော်အထုဓမ္မသွေဘွဲ၌ဟောကြားအပ်သော ထင်ရှားသည့်ဗုဒ္ဓဥပဒကများအကြောင်းအပိုင်း၃တရားဒေသနာတော်ဒီကနေ့ပိုင်း၃မှာစိတ်တသူ့ချွေအကြောင်းကိုဟောပါမယ်စိတ်တသူ့ချွေဆိုတာ တိကစာပေမှာလွန်ထင်ရှားတဲ့ဥပဒကတူဖြစ်တယ်သူကကတိတိုင်းကမစ္စည်းမမစ္စည်းကတန္တာဆိုတဲ့မြို့လေးမှာနေတာဖြစ်တယ်မြို့ကြီးပြကြီးတော့မဟုတ်ဘူးအင်္ဂုတ္တထက္ကရာမှာတော့မစ္စည်းကတန္တာဆိုတဲ့ မြို့လေးရဲ့တိရကိုမကရတိုင်းလို့လည်းဆိုတယ်သို့သောဝိနည်းပါဠိတော်မှာမထေမြတ်တွေဟာကာတိတိုင်းခရီးသွားလာ ရင် မရှိကတန္တဝင်ရောက်တယ်လို့ဒီလိုမှတ်တမ်းရှိသည့်အတွက်ကြောင့်ကာတိတိုင်းမှာဖြစ်ဖို့များတယ်ပေါ့အဲ့လိုစိတ်ဓာတ်သူကျဲဟာ ကာတိတိုင်းကမစ္စည်းမမစ္စည်းကာတန္တာဆိုတဲ့မျိုးလေးမှာနေထိုင်တော့သူကဘယ်လိုဘုရားဘာသာဖြစ်လာတော့ဆိုဓမ္မစကြာတရားဥဥနာယူရတဲ့ပိဿဝကိ၅ပါးထဲမှာမဟာနာမမထေရဆိုပါတယ် ကွန်တိညဝပ္ပပတ္တိယမဟာနာမအတ္တစီဆိုတော့အာယဟနောအာဘာအဲ့ဒီပဲမဟာနာမဆိုတဲ့ပင်စဝဂီတဲ့ရဟန်းတော်ဟာမေစိကတန်တာရောက်သွားတဲ့အခါစိတ်တသူကျင်နဲ့တွေ့ပြီးတော့တရားဟောတော့စိတ်တသူကျင်ဟာသောတပန်ဖြစ်ပြီးအဲ့ဒီကနေစပြီးဘုရားဘာသာဖြစ်သွားတာလို့ဆို သူကတော်တော်ထူးခြားထင်ရှားတဲ့တက္ကတူပဲသူမှထူးခြားချက်တွေပါလေရှိတော့လို့ဆိုရင်ဘယ်ရက်သွားသွားကျိုးဆိုပြီးတော့လက်ဆောင်ပေးကြတာလေရရတယ်တော့ သွားတဲ့အရမှာပန်းတွေနဲ့ပြန့်ကျဲပြီးတော့ပန်းမိုးရွာချသလိုကျိုးဆိုကြခုံပြူကြတဲ့လူတွေများတယ်သူရဲ့တရားစွမ်းအားလည်းမတန်ကောင်းတယ်။ဘာကြောင့်အဲ့ဒီလူဖြစ်တာတော့လို့ဆိုတဲ့အခါမှာမြတ်စွာဘုရားကတော့ တတောတိလေနသမ္ပနောယတောဖောခသမပိတောရှံယံပရိသံပစတိတထတထေဝပုစီတောလို့ဓမ္မပဒမှာဟောထားပုံကတော့သီလနဲ့ပြည့်စုံတယ်တရားတရားရှိတယ်သီလနဲ့ပြည့်စုံတယ်ခုံတရင်လည်းကြီးမားတယ်စီဘောဥစ္စာလည်းချမ်းသာတယ်ဆိုတဲ့အဲ့ဒီပုဂ္ဂိုလ်မျိုးတွေဟာ ဘယ်နေရာတော့တော့မျက်နှာပွင့်နေပေါ့အရာအလုံးကသူတို့ကိုကြိုးစိုးကြတယ်အလေးပြုကြတယ်ဘယ်ကချမ်းသာဖို့ဆိုတာလဲအရင်ချင်းတစ်ခုပဲနော်မြန်မာနိုင်ငံလူတွေလည်းချမ်းသာအောင်တော့ကြိုးစားအောင်ချမ်းသာအောင်လုပ်တဲ့နည်းကကြိုးစားရှာခြေတာသုံးဟာစားရမှာ ချမ်းသာအောင်လုပ်တဲ့တရားအဲ့တော့ဒီပစ္စည်းဥစ္စာချမ်းသာကြွယ်ဝမှုဆိုတာဟာဟိုအတိတ်ကြီးပဲအတိတ်ကြောင့်ချမ်းသာတဲ့ပုဂ္ဂိုလ်တော့ရှိတာပေါ့နော်အတိတ်ကြီးပဲအာကိုရတာမဟုတ်ပဲနဲ့လုံလဝိရိယနဲ့ပစ္စည်းဥစ္စာချမ်းသာတဲ့အကြောင်းတရားတွေကိုလိုက်နာဖို့လိုအပ်တာပေါ့လှုပ်ဆောင်မှုလိုအပ်တယ် လောကလူတွေကဝိကြေတနာဆင်းရဲတဲ့ပုဂ္ဂိုလ်နဲ့ဝိကြေတနာချမ်းသာတဲ့ပုဂ္ဂိုလ်ရဲ့စကားနားထောင်ရတယ်မတူဘူးတရားနော်မတူဘူးသာသနာပြုတဲ့နေရာမှာပဲပဲတရားပဲဘာလို့လို့ပတ်စံချမ်းသာတဲ့လူနဲ့ပတ်စံမချမရှိတဲ့လူဟာမတူနိုင်ဘူးလားအဲ့တော့စဉ်းစားတော့ဒါလေးနဲ့ထားစဉ်းစားကြည့်ရမယ့်ကိစ္စတစ်ခုဒီပဲမြတ်စွာဘုရားဟောထားတဲ့ထဲပဲ တရားတရားလည်းရှိရမယ်သီလနဲ့လည်းပြည့်စုံတယ်ခုံတရင်လည်းကြီးတယ်ပရှိဥ္စာလည်းချမ်းသာတယ်ဆိုတာအဲ့လိုလူမှရောက်တဲ့အရာကကျိုးဆိုတယ်လို့ဆိုကတိပြမနိုင်ငံချမ်းသာကြည့်ပါလားနိုင်ငံတကာအကျိုးဆိုနေမှာပဲချမ်းသာတဲ့လူတွေရှိလို့ရှိရင်နိုင်ငံတကာအကျိုးဆိုမှာအော်ချမ်းသာအောင်ကတော့ကြိုးစားရတယ်ကြိုးစားသင့်တယ်နော် ရသဗျာလည်းချမ်းသာအောင်လုပ်တဲ့နည်းတွေဟောထားတာရှိပါတယ်ဟတကဆိုတဲ့တက္ကတယောက်ပြောတဲ့စကားထဲမှာကြည့်သူဟာလူတွေကိုဘလောက်စီယုံစီယုံသူစကားကိုနားထောင်ကြတာဟာဘာကြောင့်လဲဆိုတော့သူကချမ်းသာလို့ပဲအဲ့ဒါတော့ထက်တွေ့ရမှာ ပတ်စံမရှိတဲ့လူပြောစကားပတ်စံချမ်းသာတဲ့လူပြောစကားအရာရောက်တာညမတူဘူးတာအဲ့တော့ချမ်းသာကြွယ်ဝအောင်လေလောကဘက်ကလုံးအောင်မှာပဲဒါလေကိုကျင်တရားလဲသီလလဲရှိရမယ်ကိုကျင်သီလနဲ့လည်းအဲတရားတရားလဲရှိရမယ်ကိုကျင်သီလနဲ့လည်းပြည့်စုံရမယ်အချမ်းရံကြော်စောကိတ္တိလည်းရှိရမယ်စီပါဥစ္စာလည်းချမ်းသာရမယ်လို့ဆို အဲ့ဒါကြောင့်မလို့စိတ်ဓာတ်သူကျဲကိုရောက်ရရမှာကျိုးဆိုကြတာပါလို့မြတ်စွာဘုရားကအကြောင်းပြအကြောင်းကိုဟောကြားတယ်အတိတ်ကံအနေနဲ့ပြောတဲ့အခါကျတော့သူကသတ္တဝါမြတ်စွာဘုရားလက်ထက်တုန်းကမုတ်ဆိုးလုပ်ငန်းနဲ့အသက်မွေးတဲ့သူဖြစ်ခဲ့တယ်။အတန်တရားဆိုတော့ကောင်းလိုက်ဆိုလိုက်ပဲ။မုတ်ဆိုးလုပ်ငန်းနဲ့အသက်မွေးတာ။ တရက်ကျတော့တောလည်ထွက်ရင်းနဲ့လိုင်ကူတစ်ခုထဲမှာယဟန်တစ်ပါးဟာတရားထိုင်နေတာကိုသွားတွေ့တော့သူ့ရင်ထဲမှာတရားတရားဖြစ်လို့အိမ်ပြန်ပြီးတော့အရင်ရက်ကဒီဖုတ်ကင်ထားတဲ့အသားအဲ့ဒီအသားနဲ့ဆုံးကိုအိမ်ပြန်ပြီးတော့ပြေးယူတယ်ပြေးယူပြီးတော့ဒီတောင်းထဲမှာထက် အပေါ်ကဖက်ရွက်အုပ်လမ်းမှာတွေ့တဲ့တောပန်းတွေခူးအပြေးလွှားပဲသူဆုံးပြေးယူတယ်ဆုံးကကြွလာတဲ့ယဟန်တစ်ပါးကိုလည်းဆုံးကခိုင်းပြီးတော့အဲ့ဒီတောထဲမှာတွေ့ခဲ့တဲ့ကိုတော်ကိုဆုံးပြေးဆုံးကိုရှူပြီးတော့ပြေးကတ်တာသူတောလေလို့ရတဲ့အသားနဲ့ကတ်တာပဲကတ်တာတော့တော့ဒီနေရာမှာကုသိုလ်နဲ့အကုသိုလ်ကတော့တပိုင်းစီ မှတ်သားရတယ်အကုသိုလ်လုပ်တဲ့ဟာအကုသိုလ်ပဲကုသိုလ်လုပ်တာ အကုသိုလ်ပဲနော်သူ့အနေနဲ့သူအပိုင်းလိုက်မှတ်သားဖို့လိုတယ်ဘုဆိုးကတ်တဲ့ဆွန်ဟင်းဟာသူကိုယ်တိုင်တတ်ထားတဲ့အသားပဲဒါပေမဲ့တတ်တဲ့အချိန်တော့ကတော့အကုသိုလ်ပဲလှူတဲ့အချိန်ကတော့အကုသိုလ်မဟုတ်ဘူးအပိုင်းလိုက်ပဲမှတ်ရမယ်ဘုန်းကြီးတို့တွေရောကြည့်ပါလားတဏီကုံ24နိုင်နေတဲ့အခါမှာကုသိုလ်စိတ်ဖြစ်တဲ့အခါဖြစ်တယ်အကုသိုလ်စိတ်ဖြစ်တဲ့အခါဖြစ်တယ် ပိုင်းလိုက်သိနေရမှာကွာကိုဖြစ်နေတာအကုသိုလ်လားအကုသိုလ်လားဆိုတာခွဲခြားသိဖို့ပဲလိုတာတယ်အကုသိုလ်ဆိုရင်မဖြစ်ရအောင်တတိထားပြီးတော့ထိမ့်သိဆော့ရှော့ဖယ်ရှားတောင်းတပြည့်ကုသိုလ်ဆိုလို့ရှိရင်ဆက်လက်ပြီးတော့အင်အားကောင်းကုသိုလ်ဖြစ်အောင်လုပ်အောင်ကြိုးစားကြည့်ပေါ့အဲ့လိုကြိုးစားကြည့်လို့တတိဆိုတာလွတ်လွတ်သွားတတ်တယ်အဲ့တော့ဒီက तू အတိတ်ဘဝတုန်းကဆွန်ပြေလှူပြီးတော့သူကထူးခြားတဲ့ဆုလေးတောင်းလိုက်တယ်အခုလိုသားဟင်းနဲ့ဆွန်ကပ်ရတဲ့ကုသိုလ်ကောင်းမှုပန်းနေနဲ့လှူဒန်းရတဲ့ကုသိုလ်ကောင်းမှုကြောင့်ဖယ်နေရတော့တော့သူလက်ဆောင်ပန်းတာများစွာရပါရစေသူတွေကို သူလာတိုင်းလှူတိုင်းလာတိုင်းလာတိုင်း ပန်းနေနဲ့ကျဲဖြန့်ပြီးတော့ကြိုးစိုးပါစေလို့ဒါသူဖြစ်ချင်တဲ့ဆန္ဒကိုဆူတောင်းလိုက်တာလှုပ်ပြီးတော့ဆူတောင်းတာအမှန်တော့ဘာမှမလုပ်ဘဲနဲ့ဆူတောင်းလို့ကတော့ရမှာမဟုတ်ဘူးပေါ့နော်သူလှုပ်တာလေးကိုသူဖြစ်ချင်တဲ့ဆန္ဒလေးကိုဆူတောင်းလိုက်တဲ့အခါကောရမဗျာမြတ်စွာဘုရားလက်ထက်ရောက်တဲ့အခါမစ္စည်းကတဏ္ဍမှာလူလာဖြစ်တယ်ဖြစ်တော့အဲ့တိုင်းအကျိုးပေးတယ်သူကနော်မွေးတဲ့နေ့မှာပဲပန်းမိုးတွေရွာတယ် သူလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုကအကျိုးပေးပြီဆိုရင်ဖြစ်တယ်ဒါကြောင့်မလို့ဆုကလည်းထူးထူးခြားခြားဟိုတောင်းရတယ်တောင်းတဲ့အခါမှာတတ္တသီလသုဒ္ဓဆန္ဒပညာလို့ဆိုတဲ့အရှိချင်းငါမျိုးရှိပြီးတော့ဆူတောင်းတဲ့ပုဂ္ဂိုလ်ဟာပြည့်စုံတယ်တဲ့အဲ့ဒီတတ္တသီလသုဒ္ဓဆန္ဒပညာမရှိဘဲနဲ့ဆူတောင်းရင်ကတော့ပြည့်စုံမှာမဟုတ်ဘူးတဲ့ ဆူတောင်းပြည့်တဲ့တရားကတော့အဲ့ဒီတတ္တရဲ့သီလရဲ့သုတ္တရဲ့စာကရဲ့ပြည့်လူတွေကတော့ကိုယ့်ရင်ထဲမှာရှိရမယ့်တတ္တသီလသုတ္တစာကပညာဆိုတာရှိမရှိမစင်စားပဲနဲ့ဖျားသွားပြီးတော့ဒီဖျားကဆူတောင်းပြည့်တယ်ဟိုဖျားကဆူတောင်းပြည့်တယ်ဆိုပြီးတော့သွားလုံနေကြတယ်အဲ့ဒါလွယ်မှားတာပဲတေချာစဉ်းစားကြည့်နော်ဖျားဆိုတာအတူတူပဲမဟုတ်လား ဆူတော်မြစ်ဖရာလို့ရှိသေးလားပွဲပေးထားတာပဲရှိတယ်ဒီဖရာစိတ်ဆူတောင်းရင်ပြည့်တယ်ဟိုဖရာကျတော့မပြည့်ဘူးနဲ့စေတီပထိုးတွေနဲ့ပတ်သက်ပြီးအဲ့ဒီလိုတွေးခေါ်နေတာထင်မြင်ယူဆနေတာမှားတယ်ရွှေတကုံဖရာသွားပြီးတော့ကြည့်ရင်ဖရာတွေအများကြီးပဲအဲ့ဒီမှာဆူတောင်းပြည့်တဲ့ဖရာဟုတ်တာလဲပန်းတွေကပြည့်လူတွေရဲ့ထင်မြင်ယူဆချက်အရာ ကျန်တဲ့ဘုရားတွေကဆူတောင်းမပြည့်တယ်လို့ဖြစ်နေအဲ့ဒါတွေကမဟုတ်ဘူးလို့ဆူတောင်းပြည့်ခြင်းမပြည့်ခြင်းမှာကိုယ့်ရင်ထဲကဖြစ်တဲ့တတ္တာတိလာတုဒ္ဒါစာကပညာဒီရည်ချင်းကရနဲ့ဆိုင်တယ်လို့ဆိုဘယ်ပဲဖြစ်ဖြစ်လွဲမှားနေတာလွဲမှားတာပဲမှန်အောင်ပြင်ရမယ်လွဲမှားမှုတွေဖြစ်နေတယ်အဲ့ဒါမလွဲမှားအောင် ဒါဘယ်မှာရှိတုံးအရှင်ဘုရားအကိုးတာရကနဲ့ပြောနိုင်သလားဆိုသင်္ခါရူပပတ္တိတုတ်ဆိုဘုရားဟောတာရှိတယ်တရတိလသုဒ္ဒဆံကဒီပညာဒီအချင်းငါမျိုးရှိမှရှိလို့ဆုတောင်းရင်ပြည့်တယ်ဆုမတောင်းရင်တော့ကုသကံကောင်းကျိုးတော့ပေးမှာပဲဒါပေမဲ့ကိုလိုချင်တာတော့ဟုတ်ချင်မှဟုတ်မယ်နော်ကိုဖြစ်ချင်တာတော့ဟုတ်ချင်မှဟုတ်မယ်ကိုဖြစ်ချင်တာကြတော့ဥတည်ချက်ထားရမယ်လေတာဂက်ထားရမယ် ဒီခရီးသွားရင်တောင်မှကိုဘယ်သွားမှာတုံးဆိုတာဥတီချက်ရှိရတယ်မဟုတ်လားဆူတောင်းတယ်ဆိုတာအဲ့ဒီသဘောပဲရန်ကုန်နေပြီးတော့ပဲခူးသွားတာလားပသိမ်သွားတာလားမန္တလေးသွားမှာလားဥတီချက်မရှိဘဲနဲ့ကားလျှောက်မောင်းရင်ဘယ်ရောက်မှာနော်လမ်းပေါ်ရှိရင်လမ်းရှိတဲ့စီတော့ရောက်မှာပေါ့အဲ့တော့ကိုသွားတာဘယ်ကိုသွားတာလဲဆိုတာရှိရကုသိုလ်ကောင်းမှုလုပ်ရင်လည်းကိုဘာအတွက်လဲဘာကိုဥတည်တယ်လဲဆိုတာလေးတော့ရှိရမယ် သို့တော့ကိုတောင်းတဲ့ဆန္ဒမဟုတ်ပြီမဲ့လို့ဘုန်းကြီးတွေကနေရှေ့ကနေပြီးဣဒံမေပုံညာနိဗ္ဗာန်တပစ္စယဟောတုလို့လှုပ်ပေးလိုက်ရတာဒါတော့မမှားတဲ့ဆူထောင်းပေါ့နော်မမှားတဲ့ဆူထောင်းကိုပြောရတာအဲ့ဒါကိုယ့်ကိုနှိမ့်ချိုက်ပြီးတော့တောင်းတဲ့ဆူကပိုကောင်းတယ်ပေါ့နော်အဲ့တော့သူကဒီလိုဆူတောင်းခဲ့သည့်အတွက်ကြောင့်စိတ်ဓာတ်သူ့ရဲ့ဘဝရောက်တဲ့အခါမှာ သူဖြစ်ချင်တာတွေအကုန်ဖြစ်လာတယ်ထင်ရှားတယ်သူဟာတော်တော်ကိုထင်ရှားတဲ့ပုဂ္ဂိုလ်ပဲလူဘဝမှာအကျိုးပေးကောင်းတယ်လို့ဒီလိုပြောအောင်မိစ္ဆကတဏ္ဍဆိုတာကာတိတိုင်းထဲမှာဆိုတော့ကာတိတိုင်းဆိုတာပါရဏတိတို့ဘာလို့နဲ့သိအလံကြီးမဝေးဘူးလို့ပြောအောင်တာဝတိနဲ့တော့ရှုစနာ30လောက်ဝေးတယ်လို့ပြောတယ် မဟာနာမဆိုတဲ့ပိဿဝဂိတဲပါဝင်ဖြစ်တဲ့ယဟန်တော်ဟာခရီးဒေသစာရီလှိလိရင်လက်ရှိကတဏ္ဍရောက်သွားတယ်။ရောက်တဲ့အခါကျတော့ပင်ကိုအသရာတရားရှိတဲ့စိတ်ဓာတ်သူချင်းနဲ့တွေ့တော့စိတ်ဓာတ်သူချင်းကိုတရားဟောတတဝါဖြစ်ပြီးဘုရားဘာသာ ဖြစ်သွားတဲ့အခါမှာသူပိုင်တဲ့အမ္ပါတကဥယျာဉ်ကြီးရှင်းမဥယျာဉ်ကြီးခြံနေစိုက်ပျိုးလို့ရှိတယ် တရေပင်စိုက်တာရှိတယ်စီဝကစိုက်တာလဲဆိုအံဘဝနာတရေချံခုခေတ်လိုပါပဲမထူပါဘူးအင်းကြီးကမှဒီလိုတရေချံအံပါတကဆိုတာကြတော့အံပါဆိုတာကတော့တရေတီးအံပါတကဆိုတာကွေးသီးပင်ကိုပြောတာကွေးပင်ကိုပြောတာနော်သူသူခြံကကွေးပင်နေစိုက်ထားတဲ့ကွေးပင်ခြံ အဲ့ဒီခြံကြီးကိုတန်ဃာတွေသတင်းသုံးဖို့ဆိုပြီးတော့ဆောက်ဝိရိဆောက်ပြီးသူကလှူထားတယ်အခြံကြီးထဲမှာရဟန္တာငါလေးကြွလာလို့ရှိရင်အဲ့ဒီအမ္ပါဒကဆိုတဲ့သူ့ခြံထဲမှာပဲသတင်းသုံးကြတယ်ပေါ့နော်အဲ့ဒီအစသူသာသနာတော်ကိုတော့ချီညိုတဲ့ပုဂ္ဂိုလ်ပေါ့ချီညိုတဲ့ပုဂ္ဂိုလ်ဖြစ်တယ်အသိဉာဏ်လည်းသူကထက်မြက်တယ်သူများနဲ့မတူဘူး တရားဓမ္မနဲ့ပတ်သက်ပြီးတချို့ကအလှူဒန်းတာလှူဒန်းတာအသိဉာဏ်ပဲကြတော့သိမထက်မြက်ဘူးဒီစိတ်ဓာတ်သူကျဲဆိုတာကြတော့အသိဉာဏ်မှာထက်မြက်တယ်ဒါကြောင့်မလို့သူ့ကိုဥပဒကတွေထဲမှာမြတ်စွာဘုရားကအစင်တန်းလိုက်ခွဲခြားပြီးတော့သတ်မှတ်ပေးတဲ့အခါမှာဥပဒကတွေထဲမှာသူကမြတ်စွာဘုရားရဲ့လက်ရဘက်ကနေရတဲ့ပညာတော်တဲ့ဥပဒကပဲသိပညာထက်မြက်တဲ့ဥပဒကပဲ မြတ်စွာဘုရားရဲ့လက်ရဘက်မှာထိုင်ရတဲ့ပုဂ္ဂိုလ်မျိုးဖြစ်သွားတယ်။ရှင်သာရိပုတ္တရာတို့အုပ်စုတွေပါသွားတယ်ပေါ့။ဒိဗေဣတရေဆိုတဲ့ထူးခြားချက်ကိုဖွဲ့ပေးတဲ့အခါကျတော့ဣတရေကံဘိက္ခွေမမသာဝကနာဥပဒကနာဓမ္မကတိကနာစတိတံ စိတ်တော်ကားပတိမစ္စိကတန်တိကောလို့ဆိုတယ်မစ္စိကတန်တိကမြို့မှာနေတဲ့မစ္စိကတန်တမြို့မှာနေတဲ့စိတ်ဓာတ်သူချေဟာတရားဟောပြောမှုကျွမ်းကျင်တဲ့ဥပဒကတွေထဲမှာတော့ तू ကအတော်ဆုံးပဲလို့ဆိုလို့ top 1လို့ပြောတာအဲ့တဲကစာတခြားပြောတာမဟုတ်နော် top 1ပဲခုခေတ်စကားနဲ့ဆိုရင်တော့ အမှတ်မိတွေ့အောင်လို့အေတံအက်ကသူဟာတော်ဆုံးပဲသူဟာနံပါတ်1ပဲလို့ပြောတာနော်နံပါတ်1ပဲတရားဓမ္မကိုဟောပြောတတ်တဲ့နေရာမှာသူကနံပါတ်1ပဲလို့အဲ့ဒီလိုဂုဏ်လူဝိသေသနဲ့ပြည့်စုံတဲ့ဒီစိတ်ဓာတ်သူ့ချွဲ ထူးခြားတဲ့ဖြစ်စဉ်လေးတွေသူ့မှာရှိတယ်။သူ့ရဲ့ထက်မြက်မှုလေးတွေလည်းပါတယ်။အဲတော့သူကတန်ခါလောကယဟန်လောကမှာလည်းတော်တော်နာမည်ကြီးတယ်။မြတ်စွာဘုရားကို तू မဖူးဘူးသေးဘူး။နောက်မှသွားဖူးတာ။မြတ်စွာဘုရားမဖူးရပဲနဲ့ तू ကသောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်။သာသနာကိုချီးညိုတဲ့ပုဂ္ဂိုလ်။မစ္စကတဏ္ဍာ နောက်ပိုင်းကျမှတာဝတိကိုသွားပြီးတော့မြတ်စွာဘုရားကိုဖူးတယ်အဲ့ဒီမှာသူတရင်ကြီးတော့ရဟန္တာငါလေးဆိုတာတရင်ဝလာကျွတ်လို့ဆောင်းရသည်ရောက်လာပြီဆိုတာနဲ့ခရီးဒေသစာတွေထွက်ကြတယ်ခြေကင်းလက်ခင်းတာလို့လမ်းပန်းအဆင်ပြေးလာပြီဆိုရင်ဟိုနဲ့ဒီနဲ့ကြွပြီးတရင်သုံးကြတာများတယ်တနေရာထဲမှာနေလေးမရှိကြဘူး အဲ့ဒီမှာမြတ်စွာဘုရားရဲ့ဒွိတာဝကကြီးတွေဖြစ်တယ်အက္ကတာဝကဖြစ်တယ်ရှင်သာရိပုတ္တရာတို့ရှင်မောကလန်တို့ရှင်ရာဟုလာတို့ရှင်ယေဝရတို့ရှင်အနန္ဒာတို့အပါဝင်ပေါ့ဝိသိကတဏ္ဍကစိတ်တသူကျဲဟာနာမကြီးတယ်ထက်မြက်တယ်ဆိုတာကိုသိကြလို့စိတ်တသူကျဲကို တွေးကြကြဒါကြောင့်မလို့အဲ့ဒီဘက်ကိုကာတိတိုင်းခရီးလှည့်ရင်ကနေပြီးတော့ဝိသိကတဏ္ဍကြွားသွားကြတယ် ထိတ်တန်းသာဝကကြီးတွေမြတ်စွာဘုရားရဲ့တပည့်ယဟန်ကြီးရှင်သာရိပုတ္တရာတို့ကြွလာတယ်လို့သတင်းကြားရတဲ့ကသူကမိုင်ဝဲခရီးလောက်ကိုသွားပြီးတော့ချိုးတယ်ချိုးပြီးတော့သူ့ရဲ့အမရကခြံထဲကိုပင့်သွားပင့်ပြီးအဲ့ဒီမှာဒေါတာတွေကိုလှုပ်ပေးပြီး နောက်တည်းအာဂနုကအာဂနုတွေဆွန့်ကပ်မယ်ဆိုပြီးတော့ရှင်သာရိပုတ္တရာကိုပင့်သွားတယ်။အဲသူရဲ့အမရကကျောင်းမှာအမြဲတမ်းသုံးတဲ့ကိုတော့ကရှင်သူဓမ္မလို့ခေါ်တယ်။သူကတော့နည်းနည်းစိတ်နှုတယ်ဒီကိုတော့စိတ်နှုတဲ့ကိုတော့လို့ပြောစိတ်တတူကျစီကတန်ခါတွေကအရောက်ပေါက်နေပုံရတယ်။အဲ့တော့ရှင်သူဓမ္မအเจ้าနိုင်ဘုန်းကြီးပေါ့အဲ့ဒီမှာ ရှင်သာရိပုတ္တရာတို့ကြွလာတဲ့အခါမှာအခုလို့ဆွမ်းသားပင့်ပြီးတော့ရှင်သူရမစီသွားတယ်ရှင်သူရမကမသိလိုက်ရဘူးခါတိုင်းဆိုလို့ရှိရင်ရှင်သူရမကိုအကြောင်းကြားပြီးမှကြွလာတဲ့ယဟန်လေးကိုပင့်လို့ရှိတယ်ဒီတစ်ခါတော့ရှင်သာရိပုတ္တရာဆိုတခဲထိတ်တန်းပုဂ္ဂိုလ်ကြီးတွေလာလာဆိုတော့ဒီစိတ်ဓာတ်သူကြီးက ရှင်သူဓမ္မအကြောင်းကြားပဲနဲ့တော့သူပင့်လိုက်တယ်ပင့်ပြီးတော့မှရှင်သူဓမ္မစီသွားတယ်ရှင်ဘုရားတဲ့ရှင်သာရိပုတ္တရာတို့ကြွလာတော့တပည့်တော်နဲ့ရှင်ကအာဂနုကဆွမ်းကတ်မယ်တဲ့ရှင်ဘုရားလည်းကြွပါဆိုအဲ့ဒီကိုတော့စိတ်နှုတော့သူကဘာလို့ဆိုဒီသူကျအရင်တော့ဆိုရင်ငါမပြောပဲမပင့်ဘူးအခုတော့ငါမပြောဘဲနဲ့သူကပင့်တယ်ပေါ့အာဂနုတွေပင့်တာငါမပြောဘဲနဲ့ပင့်တယ်ဆိုစိတ်ကောက်တာပေါ့နော် လက်မခံဘူးညင်းတယ်သုံးချိန်တိုင်ညင်းတဲ့အခါကျတော့စိတ်ဓာတ်တွေကြဒါဆိုလဲရှင်ဘုရားသဘောပဲဆိုပြီးတော့ပြန်သွားတယ်နောက်တည့်ရက်ကျတော့ရှင်သူဓမ္မအိမ်ရောက်လာတွေ့မှာအာဂနုမထေကြီးတွေအတွက်ဗာလိပြန်ပြင်ဆင်ထားတော့လို့လာကြည့်တာဒါပေမဲ့သူဆွမ်းသားတာကမဟုတ်ဘူးလို့လည်းပြောသေးတယ်အမှန်တော့ခက်နေတာပေါ့နော် သူလက်မခံဘူးလို့ပြောထားပြီးသားအဲ့ဒီမှာပြင်ဆင်ထားတဲ့ချက်ပြုတ်ထားတဲ့အစာဟာရတွေအကုန်ချိပြီးတော့သူကဘာပြောလိုက်တော့ဆိုရင်တကားတဲ့အကြောင်းတကားထုတ်ထားတဲ့စားတော့ဖွဲ့တွေကစုံနေတာကောင်းပါတယ်ဒါပေမဲ့တစ်ခုလေးတော့မပါဘူးတဲ့ဘာမပါတော့ဆိုရင်နှမ်းပစ်ကလေးမပါဘူးလို့ပြောအဲ့ဒါက နတ်ဖြစ်လို့ပြောတာဟာစိတ်ဓာတ်သူချွေရဲ့ပထမမျိုးရိုးကသူတို့ကမချမ်းသာခင်ကနှမ်းပြစ်လုပ်ရောင်းရတဲ့မျိုးရိုးကိုအဲ့ဒါကိုသူကသိထားတော့မျိုးရိုးကိုဖော်ပြီးတော့ပြောတဲ့စကားဖြစ်သွားတယ်ရိုးရိုးပြောတဲ့စကားမဟုတ်ဘူးဒါနော်ဟောချမ်းသာသွားတော့ပဲနှမ်းပြစ်ရောင်းတော့မလို့နှမ်းပြစ်ရောင်းတဲ့မျိုးရိုးဆိုပြီးတော့သူကဒါလည်းဆဲခြင်းတစ်မျိုးလို့ခေါ်တယ် နော်ငယ်ကျိုးစင်တာပေါ်ပြီးတော့ဆဲတဲ့သဘောပဲဒါဒါလည်းဆဲခြင်းနဲ့ပါတယ်တခါကြီးစီမံထားတဲ့ဆွမ်းဟင်းတွေစုံနေတာပဲဒါပေမဲ့တခုလိုနေတယ်နှမ်းပြစ်တွေမပါဘူးဆိုပြောရတာစိတ်ဓာတ်သူကြီးကလွန်ထက်တဲ့လူကိုသူကအရှင်ဘုရားတဲ့ပိဋကသုံးပုံမြတ်စွာဘုရားဟောတဲ့တရားတွေအများကြီးရှိပါရဲ့တန်းနဲ့ ပိဋကသုံးပုံတွေကစကားနဲ့မပြောဘဲနဲ့အရှင်ဘုရားကဒါလေးကိုရေးကြီးခွင့်ရလို့ပြီးနှမ်းပြစ်လို့ပြောရမလားနော်ပိဋကသုံးပုံမှာစကားတွေပြောစရာတွေအများရှိရတဲ့နဲ့တရားတွေဟောစရာအများရှိရတဲ့နဲ့ဘာဖြစ်လို့နှမ်းပြစ်ကိုပြောရတာလဲတပည့်တော်ဥပမာလေးတစ်ခုရှောက်ပြရစေတဲ့ပုံမြင်လေးရှောက်လိုက်တဲ့သူရှေးတုန်းကတဲ့ကုံတွေဟာတနေ့နဲ့တနေ့သွားကြတဲ့အခါမှာ ကုန်တဲ့တစုကကျမလေးတကောင်ခေါ်သွားတယ်ယူသွားတယ်သူတို့နဲ့တူတူအဲ့ဒီဒေသကကျက်မရှိတဲ့ဒေသခိုးရောက်တဲ့အခါကျတော့အဲ့ကျမလေးကချီးကန်းတဲ့အိမ်အောင်ကြချီးကန်းတဲ့အိမ်အောင်ကြတော့ကာပြားလေးမွေးလာတယ်ပေါ့နော်ချီးကျက်ကာပြားလေးမွေးလာတယ်ဒါပုံမြင်ဟာပုံမြင်ပဲနော် တက်ကကြီးမွေးတယ်ဆိုတာတော့ထူးဆန်းနေမှာပေါ့နော်မျိုးရိုးမတူဘူးခုခေတ်ဆို species မတူတဲ့အတွက်ကြောင့်မဖြစ်နိုင်ဘူးလို့ပြောမှာပေါ့ဒါပုံမြင်ပဲပုံမြင်လေးပြောတာသူကအဲ့မွေးလာတဲ့ကလေးကကြီးတန်တွန်းရင်လို့ရှိရင်လည်းကြီးတန်ပြီးပြီးမတွန်းနိုင်ဘူးချက်တန်တွန်းမယ်လို့သူ့အမေတို့ချက်တန်တွန်းရင်မြန်တော့လည်းချက်တန်မတွန်းဘူး အတန်ကနှမျိုးရောသွားတော့ဘလို့တွန်တော့ဆိုလို့ချီးတန်တွန်ရင်လို့ရှိရင်အောက်ကလိအာဖြစ်သွားချီးတန်ရောကြက်တန်ရောရောပြီးတော့အောက်ကလိဆိုကြက်အာကကြီးနော်ချီးတန်တွန်ရင်တဲ့အခါကျတော့အာ အောက်ကလိတို့တွန်တယ်ကာပြားလေးချီးကြက်ကာပြားလေးအဲ့ဒါလိုပဲတဲ့အရှင်ဘုရား ပြောတဲ့စကားဟာဘုန်းကြီးစကားလည်းမဟုတ်ဘူးလူစကားလည်းမဟုတ်ဘူး နာပြည့်ပြောမလားလို့ပုံမြင်လေးနဲ့သူ့ခဏနာလေးပြန်ပြောတာဒါလို့ပမာရီကတော့စဉ်းစားမှဒီလိုပြန်ပြောရင်ငရဲချီသလားလို့သောတာပန်တော့သူကစိတ်ဆိုးပြီးပြောတာမဟုတ်ဘူးတဲ့လို့ပြောတဲ့အခါမှာရှင်သူဓမ္မကစိတ်ဆိုးသွားပြီဒါရကကြီးကြောင်းမဲ့မနေတော့ဘူးဆိုပြီးတော့ထွက်သွားအဲ့တော့သူက ရှင်ဘုရားမဟုတ်ပါဘူးနေပါဒီမှာပဲသတင်းသုံးပါရှင်ဘုရားဆန်းကွမ်းတပီတော့တောင်းယူရလဲသုံးရင်လျှောက်တယ်မရမရတော့မနေဘူးထွက်မယ်ဆိုတော့စိတ်ဓာတ်သူကျပါပြောတော့ရှင်ဘုရားရှင်ဘုရားတားလို့မရရင်လည်းသွားရှင်ဘုရားနဲ့တပီတော့နဲ့ပြောတဲ့စကားတွေကိုဘုရားကိုပြန်လျှောက်လိုက်ပါအပြည့်စုံလျှောက်ရင်ရှင်ဘုရားဒီပြန်မလာရဘူးဆိုရင်ကံကောင်းလို့ပဲမလိုက်သေးတာတော့ဟိုကြောင့်တော့ဘုရားက သူ့မမဲတာပေါ့မမဲတယ်ဆိုဖះမတတ်သလားဆိုမတတ်တယ်လူကြီးပဲလေခေါင်းဆောင်ဆိုတာမဟုတ်တာလို့ရင်တော့ပြောတာပေါ့အဲ့ဒါဝယ်မှန်းတယ်လို့ပြောတာနော်မြတ်စွာဘုရားအရေးချင်းမရှိတဲ့ယဟန်ဘာဖြစ်လို့တရားတရားရှိတဲ့တက္ကကိုဆဲရေးပြီးတော့ပြောရတယ်လေဒါမဲ့မှာပဲဆိုပြီးနောက်ကျတော့ ရှင်သူဓမ္မကသူ့ကိုသွားတောင်းပန်ရတယ်စိတ်ဓာတ်သိကျကိုသွားတောင်းပန်ရတယ်အဲ့ဒီတောင်းပန်တာဝိနိကနဲ့ဝိနိကျမ်းထဲမှာပဋိတာရဏိယကံလို့ခေါ်တယ်ပြန်လဲတောင်းပန်တာသူမှားပါတယ်ဆိုတော့ပြောဝိနိကျမ်းထဲမှာကြည့်ရင်ဘုန်းကြီးမှားရင်ဘုန်းကြီးကတောင်းပန်လူမှားရင်လူကတောင်းပန်ကြားဘူးတယ်မဟုတ်လားဒီဖရာတရားတန်ခါရဲ့အပြည့်ပြောတာတို့တန်ခါသင်္ကွယ်အောင်လုပ်တဲ့တကားလေးဆိုရင် ဘုန်းကြီးတွေကသွေးမှောက်တယ်အဲ့ဒါလိုပဲယဟန်ကလူတွေရဲ့အကျိုးပဲဖြည့်ဆည်းအောင်ပြုမှုတဲ့ယဟန်ဆိုလို့ရှိရင်လေလူတွေကလည်းဆန်သေးတော့မှောက်တယ်ဆိုပြီးတော့လောက်ရတယ်အဲ့ဒါမျိုးကိုအပ္ပတာရပဝေဒနိယကံလို့ခေါ်တယ်ဘုန်းကြီးတွေကတော့ပတ္တလိကုသနာကံရဟန်းတန်ဃာတွေရဲ့အကျိုးမဲ့ကိုလိုလားတဲ့တခါဆိုလို့ရှိရင်သပိတ်မောက်တယ်သပိတ်မောက်တယ်ဆိုတာအဲ့ဒီကစလာတာ နော်ခုခေတ်သပိတ်မှောက်တယ်ဆိုရအတုံးကအဲ့ဒီအစားသပိတ်ကြီးကိုမှောက်လိုက်တာတော့မဟုတ်ဘူးသူလှူတဲ့ပစ္စည်းကိုလက်မခံတော့ဘူးဆိုပြီးတော့သဘောတူဆုံးဖြတ်တာအဲ့ဒါကိုသပိတ်မှောက်တယ်လို့ခေါ်တယ်သူနဲ့ဆက်ဆံမှုမလုပ်တော့ဘူးကျင်းတာဘုန်းကြီးတွေကအဲ့လိုသပိတ်မှောက်တယ်လို့လူတွေကိုကွဲအောင်ပြဲအောင်လှုပ်တဲ့အပြစ်ရှိတဲ့ယဟန်ကိုလည်းပဲလူကပြန်ပြီးတော့ ဒီကိုယ်တော်ကိုမချီးညိုပါဘူးလို့ပြောနိုင်တယ်အပတာရပဝေဒနိယလို့ဆိုတဲ့လို့ရှိတယ်နော်အပတာရပဝေဒနိယမချီးညိုချောင်းကို ထုတ်ဖော်ပြီးတော့ပြောလို့ရတယ်ဒါလည်းလူကတော့အိမ်မောက်တယ်လို့ပြောလူကတော့သဘိမရှိတော့သဘိမမဟုတ်ဘူးဒီကိုယ်တော်မချီးညိုဘူးဆိုပြောလို့ရအဲဝီနီးကဝီနီးကျမ်းလေးမှာဖတ်ကြည့်လို့ရှင်လူရဲ့သဘာဝလေးအမှန်တမ်းပေါ်လွင်ထင်ရှားတယ် ဝိနည်းကျမ်းဂန်တွေကလူသဘာဝတွေကိုအများကြီးပဲမှတ်တမ်းတင်ထားတဲ့သဘောရှိတယ်။တကယ်အဖြစ်အပျက်တွေကိုပြောတာဟုတ်နော်။အဲ့ဒါလို့ကိစ္စဖြစ်သွားတဲ့အခါမှာရှင်သူရမကမြတ်စွာဘုရားရဲ့ဆုဆုံးမမှုဩဝါဒပေးမှုနဲ့ပြန်ပြီးတော့စိတ်ဓာတ်လူကြီးကိုတောင်းပန်ရတယ်။တောင်းပန်ဝင်ချပြီးအဲ့ဒီမှာသရင်သုံးရင်နောက်တော့ယဟန္တာဖြစ်သွားပါတယ်။ပုရုဇဉ်ဆိုတာစိတ်လူတယ်ပေါ့နော်ဒါမျိုးဖြစ်တတ်ပါတယ် အဲ့တော့အမှားဆိုတာဝန်ချတောင်းပန်ပြီးတော့မှန်အောင်ကျင့်ကြံနေထိုင်မှုကအရေးကြီးတာပေါ့အဓိကအမှားကိုဆက်မမှားစေနဲ့ပေါ့အဲ့ဒီဖြစ်ပျက်တွေဖြစ်ခဲ့ဘူးတယ်အဲ့တော့စိတ်ဓာတ်သူကျဲဟာပညာထက်မြက်တယ်ဆိုတာနဲ့ပတ်သက်ပြီးတော့တန်ရုပ်ပါဠိတော်မှာစိတ်ဓာတ်တန်ရုပ်ဆိုပြီးတော့တုတ်ပေါင်း73နဲ့မှတ်တမ်းတင်ထားတာဒါထူးခြားတယ်လို့ပြောတခြားဥပဒကတွေနဲ့မတူဘူး သူ့ရဲ့စွမ်းဆောင်မှုတွေသူ့ရဲ့ပညာထက်မြက်မှုတွေနဲ့ပတ်သက်ပြီးတော့မှတ်တမ်းတင်ထားတဲ့စိတ်ဓာတ်တန်ရုပ်ဆိုတာတရားသဘောတွေပဲအဲ့ဒါကိုနာကြည့်ရအောင်ဇလန်းကတလောက်အရေးမချီဘူးเนาะအဲ့ဒီစိတ်ဓာတ်သူ့ချွဲရှင်သာရိပုတ္တရာတို့သွားပြီးရောက်ပြီးတဲ့နောက်တရားဟောတဲ့အခါမှာသူအနာဂတ်ဖြစ်သွားတယ်လို့တော့မှတ်တမ်းရှိတယ်သူ့ဘဝဟာအလွန်ထက်မြက်သည့်အတွက်ကြောင့် သူဆောက်လုပ်လှူဒန်းထားတဲ့အမတကဆိုတဲ့အမတကဝနဆိုတဲ့ကျောင်းတက်ကြီးမှာတန်ဃာတွေကြွလာတဲ့အခါအဲ့ဒီခါမှာတဲကြတယ်နေကြတယ်ထိုင်ကြတယ်အဲ့ဒီမှာတဲခုနေထိုင်စဉ်တန်ဃာတွေသတင်းသုံးတဲ့အချိန်မှာ တရားဆွေးနွေးမှုလေးတွေဖြစ်ပေါ်ခဲ့ဘူးလေအဲ့ဒါနဲ့ပတ်သက်ပြီးမှတ်တမ်းတင်ထားတာမှတ်သားစရာပဲအဲ့ဒီမစ္စည်းမတ္တနိကမှာ မစ္စည်းမတန်တာအမ္ပါဒကဝဏမှာနေကြတဲ့ရဟန်းတော်တွေဟာစိတ်ဓာတ်သူကျပင်းနဲ့လှူတဲ့ဆွမ်းကိုစားပြီးတော့ကြောင်းမှာတရင်သုံးရင်တရားစကားပြောကြတယ်ဆွေးနွေးကြတယ်တပါးနဲ့တပါးအဲ့ဒီနေ့စကားဝိုင်းမှာဗာပြောတော့ဆိုစကလုံးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတယ် တန်ယောဇနဆိုတဲ့စကားလုံးရယ်တန်ယောဇနိယဆိုတဲ့စကားလုံးရယ်ဒီနှစ်ခုဟာတရားကွဲအနဲ့ကွဲသလားအဓိပ္ပာယ်ရောကွဲသလားစကလုံးလဲကွဲသလားစကလုံးကွဲပြီးတော့အဓိပ္ပာယ်ကွဲသလားတခါသုံးမဟုတ်လို့ရှိရင်စကလုံးသာကွဲတဲ့အဓိပ္ပာယ်ကတူတူလားဆိုဆွေးနွေးကြဆွေးနွေးတဲ့အခါမှာ ကိုထင်ရပြောကြတယ်ရဟန်းတော်တွေကကိုထင်ရပြောကြတယ်တချို့ကစကလုံးလည်း꿰တယ်အဓိပ္ပာယ်လည်း꿰တယ်တချို့မဟုတ်ဘူးစကလုံးမှ꿰တာအဓိပ္ပာယ်ကတူတယ်နဲ့အဲ့လိုပြောတဲ့ပုဂ္ဂိုလ်အဲ့ဒါကိုစိတ်တတူကျအကြောင်းရောက်တော့ရဟန်းတော်တွေဆွေးနွေးနေတာကိုကြားတာကြားတဲ့အခါကျတော့သူကဝင်ပြီးတော့ဆွေးနွေးပေးတယ် ယဟန်နေမဆုံးဖြတ်နိုင်တဲ့အချက်လေးကိုသူကဝင်ဆွေးနေတယ်ရှင်ဘုရားတို့တန်ရောဇနိယနဲ့တန်ရောဇနဆိုတဲ့စကားလုံးရဲ့တန်ရောဇနိယဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်စကားလုံးချင်းလဲကွဲပါတယ်တဲ့အဓိပ္ပာယ်ချင်းလဲကွဲပါတယ်သူဥပမာလေးနဲ့ပြောတယ်အဲ့တော့နားလည်ထားဖို့ရတာ တန်ရောစနဆိုတဲ့အဓိပ္ပာယ်ကိုနားလည်ရမှာဗမာလူကတန်ရောစနကတန်ရောစင်ဒီလိုပဲခေါ်ကြတော့တန်ရောစနဆိုတာနှောင်ကြိုးလို့နားလည်လိုက်တန်ရောစနိယဆိုတာနှောင်ကြိုးတဲခံရတဲ့အရာနော်အတိပ္ပယ်ကကွဲသွားတယ်နှောင်ကြိုးရယ်နှောင်ကြိုးတဲထားတဲ့အရာရယ်ဒီနှစ်ခုမှတ်တာ အဲ့ဒါကြောင့်သူကပြောတယ်တန်ရောစနဆိုတာနှောင်ကျူတန်ရောစနိယဆိုတာနှောင်ကျူတဲထားတဲ့အရာအဲ့ဒါကြောင့်စကလုံးလည်းကွဲတယ်အတိပ္ပယ်လည်းကွဲတယ်ဥပမာမဲ့တဲ့ဥပမာနဲ့ပြောရင်ပိုရှင်းပါတယ်တဲ့တပီတော့ဥပမာနဲ့ပြောမယ်တဲ့လက်ဖြူကြီးနဲ့နက်နက်ကြီးနှကောင်တွဲပြီးတော့ကျိုးနဲ့ခြိထားတယ်ဆိုလို့ရှိရင်ဘယ်လိုပြောမလို့ ਨੇ နှဖြူကြီးကိုနက်နက်ကြီးနဲ့ခြိထားတယ်နက်နက်ကြီးကိုနှဖြူကြီးနဲ့ခြိထားတယ်လို့ပြောရင်မှန်မမလားအမှန်မို့နက်နက်ကြီးကိုနှဖြူနဲ့ခြိထားတယ်နှဖြူကိုနက်နက်ကြီးနဲ့ခြိထားတယ်ဆိုမမှန်ဘူးသူတို့နှကောင်ခြိထားတဲ့ဂျားတွေကကျိုးရှိတယ်အဲ့ဒီကျိုးကနှဖြူကြီးလည်းမဟုတ်ဘူးနက်နက်ကြီးလည်းမဟုတ်ဘူးသုံးမျိုးရှိတယ်နှဖြူကြီးရဲ့နက်နက်ကြီးရဲ့ကျိုးရဲ့သုံးမျိုးရှိတယ် အဲ့ချိန်မှာအလေကျိုးကတန်ရောစဉ်နှဖြူကြီးကလည်းတန်ရောစဉ်မဟုတ်ဘူးနည်းနည်းကြီးကလည်းတန်ရောစဉ်မဟုတ်ဘူးနှဖြူကြီးနဲ့နည်းနည်းကြီးကိုတွဲပြီးတော့ခြီတဲ့ကျိုးကတန်ရောစဉ်နှဖြူကြီးနဲ့နည်းနည်းကြီးကတော့တန်ရောစတိယအချိခံရတဲ့အရာအဲ့ဒါလိုပဲတဲ့မျက်စိနဲ့အစင်းအာယုမျက်စိကလည်း မျက်စိနဲ့မြင်ရတဲ့အာယုံရဲ့တန်ရောစဉ်မဟုတ်ဘူးမျက်စိနဲ့မြင်ရတဲ့အဆင်းကလည်းမျက်စိရဲ့တန်ရောစဉ်မဟုတ်ဘူးမျက်စိရဲ့အဆင်းရဲ့ဒီနှစ်ခုစုံစည်းလိုက်လို့ဖြစ်လာတဲ့အလေကြားမှာပေါ်လာတဲ့တွေ့တာမှုဆိုတာလေးရတာတန်ရောစဉ်မျက်စိကလည်းတန်ရောစဉ်မဟုတ်ဘူးနော်မျက်စိနဲ့မြင်ရတဲ့ကိုနှစ်သက်တဲ့အရာလည်းတန်ရောစဉ်မဟုတ်ဘူးခုပြောကြတယ်မို့လား တာပေါ်တန်ရစဉ်ရှိတယ်သမီးတန်ရစဉ်တာတန်ရစဉ်သမီးတာလည်းတန်ရစဉ်မဟုတ်ဘူးသမီးကတန်ရစဉ်မဟုတ်ဘူးအမေဖေကလည်းတန်ရစဉ်မဟုတ်ဘူးဘာကတန်ရစဉ်လဲဆိုတာသမီးမိဘရဲ့ဈာထဲမှာဖြစ်နေတဲ့အတွေ့အတာလေးကမှတန်ရစဉ်လို့ဆိုလိုတယ်ပန်းဥစဉ်ပြတ်တဲ့ဆိုအဲ့ဒါလေးဖြတ်ရမှာအဲ့ဒါကြီးမဖြတ်ဘဲနဲ့တားကိုအင်္ဂါပေါင်းချတယ်သမီးအင်္ဂါပေါင်းချတယ်ဒါတန်ဥစဉ်ပြတ်တာမှမဟုတ်တာမပြတ်လို့တော့ကြကြတော့မခေါ်ခေါ်ချင်းနေတာနဲ့ နော်တရားစင်ကိုမောင်းမချဘဲနဲ့လူကို မောင်းချတာဖြစ်တယ်အဲ့တော့ဆိုလိုတာကသာသမီပေါ်မှာတရားစင်ရှိလို့ရှိရင်ဟုတ်လားသားလည်းတရားစင်မဟုတ်ဘူးသမီးကလည်းတရားစင်မဟုတ်ဘူးသာသမီပေါ်မှာမိဘရဲ့ရင်ထဲမှာဖြစ်တဲ့တွေ့တာမှုကသာတရားစင်ဒီနှစ်ဦးကြားမှာဆက်သွယ်နေတဲ့တွေ့တာမှုလေးကသာတရားစင်ဖြတ်ရမှာအဲ့ဒါလေးပဲဖြတ်နော် ဒီလိုသဘောပေါက်အဲ့တော့တန်ရောစဉ်သာသမီကတန်ရောဇလိယပစ္စည်းဥစ္စာဘောတွေ့တိုင်းပစ္စည်းဥစ္စာကတန်ရောဇလိယရှင်ထဲမှာဖြစ်ပေါ်နေတဲ့တွေ့တာမှုကတန်ရောဇနာအဲ့ဒီလိုဥပမာလေးနဲ့ရှင်းပြလိုက်တဲ့အခါကျတော့အော်ဒီစကလုံးနှလုံးဟာတန်ရောဇနာဆိုတာနှောင်ကြိုးတန်ရောဇလိယဆိုတာ နှောင်ကြိုးတဲခံရတဲ့အရာပါလားဆိုသဘောပေါက်ပါရှင်းသွားကြအဲ့တော့စကလုံးအနေထားလဲကွဲပါတယ်အတိတ်ပဲအနေထားလဲမတူပါဘူးသူပြောလို့တာနော်အဲ့ဒါကိုစိတ်သက်သူကျဲကရှင်းပြလိုက်တဲ့အခါအဲ့ဆွေးနွေးနေတဲ့တန်ခါတွေဟာတခါကြီးတော်လိုက်တာတခါကြီးကရသော်ဘုရားရဲ့တရားတော်တွေနဲ့ပတ်သက်ပြီးတော့အတိညာဆုရှပါပေတယ်လို့သူ့ကိုချီးမွမ်းကြတယ် အဲ့တုတ်တန်လေးရတယ်မှတ်တမ်းတင်ထားတာတခုနော်သူဉာဏ်ပညာကြီးဖို့နောက်ထပ်တုတ်တန်တစ်ခုပြောအဲ့တကကြီးကသူကရင်လည်းမေးကိုမေးတယ်သို့မဟုတ်သူများမေးတာကိုလည်းဖြေတယ်အေးယဟန်တန်ဃာတွေကြွလာတဲ့အခါမှာတရားနာရင်နဲ့သူကမေးကိုမေးတယ် ဘာမေးတုံးဆိုဒီဓာတုနန္နတလို့မတူညီတဲ့တသဘောတွေလို့မြတ်စွာဘုရားဟောတာရှိတယ်တဲ့ဘယ်အရာတွေကိုရည်ညွှန်းပြီးတော့ကွဲပြားခြားနားတဲ့ဓာတ်တွေလို့ဒီလိုဆိုတာလဲလို့ရှင်သန်ဃာတွေကိုမေးတဲ့အခါသံဃာတွေကိုမေးလို့ရှိရင်အကြီးဆုံးကိုတော့ဖြေရတယ် သူမဖြေနိုင်မှတပြင်ကိုတော့ဖြေရတယ်ဒါထုံးစံပဲနော်ကိုရကြီးတဲ့ပုဂ္ဂိုလ်ကြာလို့ရှိရင်ငယ်တဲ့ကိုတော့မဖြေရဘူးအဲ့ဒါအဲ့တော့အလုံးမငြိမ်နေတယ်အကြီးဆုံးမထေကြီးကမဖြေနိုင်ဘူးဆိုတာဒီဒီမိကုံးလေးကိုပေးတာမဖြေနိုင်ဘူးဘာမဖြေနိုင်တဲ့အခါကျတော့အဲ့ထက်မဲ့အငယ်ဆုံးဣတိဓတ္တဆိုတဲ့ကိုတော်လေးကမထေကြီးနာထသွားပြီးတော့မထေကြီးကိုခွင့်တောင်းတယ် ဒီမေခွန်းတပီးတော့ဖြည့်ပေးရမလားအမထေချာဖြည့်လိုက်ပါဖြည့်လိုက်ပါဆိုအဲ့ဒီကိုယ်တော်လေးဣတိတတ္တကဖြည့်လိုက်တယ်ဓာတုနန္တဆိုတာတဲ့တကကြီးမျက်စိနဲ့အဆင်းအာရုံကိုမြင်တဲ့အခါမှာစက္ခုဆိုတာဓာတ်တစ်ခုမြင်ရတဲ့အဆင်းဆိုတာရူပဓာတ်တစ်ခု မြင်ခြင်းကြောင့်သိတယ်ဆိုတဲ့ဝိညာဏတ္တကတခုဆိုလိုတာကမျက်စိရဲ့အဆင်းရဲ့မြင်ပြီးတော့သိတဲ့စိတ်ရဲ့အဲ့ဒါနဲ့ပတ်သက်ပြီးဓာတ်သုံးခုထို့တူရဲ့နားရဲ့အတန်ရဲ့ဇာတိစိတ်ရဲ့ဓာတ်သုံးခုနှာခေါင်းရဲ့အနံ့ရဲ့နန္တိစိတ်ရဲ့ဓာတ်သုံးခုလျှာရဲ့အရသာရဲ့လျှတိစိတ်ရဲ့ဓာတ်သုံးခု ကိုယ်ကာယရဲ့အထီးတွေ့ရဲ့ထိတိစိတ်ရဲ့ဓာတ်သုံးခုစိတ်ရဲ့ခြံတွေ့သည့်တဲ့အာယုံရဲ့မနောဝိညာဉ်စိတ်ရဲ့ဓာတ်သုံးခုအလုံးပေါင်းတော့ဓာတ်18ပါဒီလိုဖြစ်တယ်နော်အဲ့ဒါကိုရည်ညွှန်းပြီးတော့မြတ်စွာဘုရားဓာတုနာနတ္တမတူတဲ့ဓာတ်အခြေအနေတွေလို့ဓာတ်ရဲ့မတူညီမှုသဘောတွေလို့ခေါ်တာပါလို့ရှင်ဣတိတတ္တကဝင်ပြီးတော့ဖြေလိုက်တဲ့အခါမှာ ဒီပြဿနာပြေသွားတယ်တခါကြီးကလည်းဖြေတာသဘောကျပြီးတော့တရုခေါ်ကြောင်းပြန်ကြွသွားကြနောက်တရက်မှတခါလာပြန်တယ်မိကုန်းတစ်ခုအခုလိုပဲဆုံးမကပ်ပြီးတော့ထိုင်ပြီးစကားပြောမိကုန်းမေးပြန်ဘာမေးတော့ဆိုနောက်တရက်ကျတော့ရှင်ဘုရားတို့မြတ်စွာဘုရားဟောထားတဲ့ပြမဇာလာသုံးပါ မိစ္ဆာဒိဋ္ဌိအယူဆ62မျိုးဟောထားတယ်ထင်တယ်ရှိတယ်လောကကြီးကမြဲတယ်လောကကြီးကမမြဲဘူးဆိုတဲ့ဒီအယူဆတွေ62ပါးသောမိစ္ဆာအယူဝါဒတွေဟာဘာရှိရင်ဖြစ်ပြီးတော့ဘာမရှိရင်မဖြစ်တာလဲဒီမိကုံးမိလိုက်တယ်ပြောဒီမိစ္ဆာအယူဝါဒတွေဟာဘာကြောင့်ဘယ်အရာရှိနေလို့ဖြစ်ရတာလဲဘယ်အရာမရှိရင်မဖြစ်တော့တာလဲလို့မေးတယ် အဲ့တော့မေးတဲ့အခါမှာမထေကြီးကခုနလိုမဖြေနိုင်ဘူးသုံးချိန်မေးတော့မဖြေဘူးမဖြေတဲ့အခါကျတော့ခုနကိုရောလေးကအငယ်ဆုံးလေးရှင်ဣတိတတ္တကနေထပြီးတော့မထေကြီးစီခွင့်တောင်းခွင့်တောင်းတော့ဖြေပါဆိုသူကဲတကကြီးမိစ္ဆာဒိဋ္ဌိဟာဘာကြောင့်ဖြစ်တယ်လဲလို့မေးတာမဟုတ်လားဆိုဟုတ်တယ်အဲ့တော့မိစ္ဆာဒိဋ္ဌိတွေဖြစ်ပွားလာခြင်းဟာတက္ကရာဒိဋ္ဌိဖြစ်ရင် ကျန်တဲ့မိစ္ဆာဒိဋ္ဌိတွေဖြစ်တယ်။တက္ကာယဒိဋ္ဌိမဖြစ်ဘူးဆိုရင်ကျန်တဲ့မိစ္ဆာဒိဋ္ဌိတွေမဖြစ်ဘူး။တက္ကာယဒိဋ္ဌိဟာအဓိကကြမယ်ဆို။တက္ကာယဒိဋ္ဌိရှိရင်ဟွာတွေဖြစ်တယ်တက္ကာယဒိဋ္ဌိမရှိရင်မဖြစ်ဘူးလို့သူဖြေတော့သူဖြေရမှန်သွားတယ်။မှန်တော့စိတ်ဓာတ်သူကျဲကထပ်ပြီးတော့မေးတယ်။ရှင်ဘုရားတက္ကာယဒိဋ္ဌိဆိုတာဘလို့ဖြစ်တာလဲ။တက္ကာယဆိုတာခန္ဓာ၅ပါးကိုပြောတာနော် ရှုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်လို့ဆိုတဲ့ခန္ဓာ၅ပါးကိုမှတ်လိုက်ခန္ဓာတစ်ပါးတစ်ပါးကိုအတ္တနဲ့ပတ်သက်ပြီးတော့ယူဆချက်က၄မျိုးစီရှိတယ်ခန္ဓာတစ်ပါး၄မျိုးစီဆို၄၅လိ20အဲ့ဒါတက္ကရာဒိဋ္ဌိ20လို့ပြောတာနော်အဲ့ဒါလေးကိုရှင်းရှင်းလေးနားလည်အောင်ပြောရမယ်ဆိုရင်ရှုံးနဲ့ပတ်သက်ပြီးတော့ယူဆချက်၄မျိုးဝေဒနာနဲ့ပတ်သက်ပြီးယူဆချက်၄မျိုး အတ္တအတ္တလို့ယူဆချက်၄မျိုးပညာနဲ့ပတ်သက်ပြီးတော့လည်း၄မျိုးသင်္ခါရနဲ့ပတ်သက်ပြီး၄မျိုးဝိညာဏနဲ့ပတ်သက်၄မျိုးတမျိုးပြောလိုက်ရင်ဉာဏ်နဲ့ခန္ဓာ၅ပါးတူတူပဲမှတ်လို့ရတယ်တမျိုးပဲပြောလိုက်မယ်နော်ရှုံးနဲ့ပတ်သက်ပြီးတော့၄မျိုးကဘယ်လိုလုံးဆိုရင်တချို့ကရုပ်ကိုပင် အတ္တအတ္တဆိုတာရုပ်ပဲလို့ရုပ်နဲ့အတ္တမခွဲခြားပဲနဲ့အတူပဲရုပ်သည်ပင်အတ္တအတ္တသည်ပင်ရုပ်လို့ ဒီလိုယူဆတဲ့ဝါဒရှိတယ်ဒါတစ်ခုနောက်တစ်ခုကတော့ရုပ်ဟာအတ္တပိုင်ဆိုင်တဲ့အရာဖြစ်တယ်အဲ့ဒါအဲ့လိုပြောရင်ရုပ်ဟာအတ္တပိုင်တဲ့အရာဖြစ်သည်ဆိုတော့ရုပ်နဲ့အတ္တနဲ့တခြားစီဖြစ်သွားပြီလူနဲ့လူပိုင်တဲ့ပစ္စည်းလိုပဲနော်လူနဲ့ပိုင်ဆိုင်တဲ့ပစ္စည်းဆိုရင်လူကတခြားပိုင်ဆိုင်တဲ့ပစ္စည်းကတခြားဖြစ်သွားတယ်အဲ့ဒါကြတော့ရုပ်ကိုအတ္တလို့ပြောတာမဟုတ်ဘူးခုန အယူဆနဲ့ကွဲသွားပြီပထမအယူဆကယုတ်တိပင်အတ္တအတ္တတိပင်ယုတ်လို့ယူဆတယ်အတ္တဆိုတာသူတို့ရဲ့ philosophy ထာဝရမြဲတဲ့ရအတ္တဆိုတာဘယ်လိုဟာခေါ်တာတုံးဆိုလို့ရှိရင်ပမာလို့ပြောရင်တော့ဝိညာဉ်ကောင်တို့ဘာလို့လို့ခေါ်မျိုးပေါ့နော်ဝိညာဉ်တို့လိပ်ပြလို့ပြောတာစားတာလဲသူကစားနေတာပြောတာလဲသူပဲငိုတာလဲသူပဲကြီးတာလဲသူပဲစကားပြောတာလဲသူပဲ ဟိုဘဝဒီဘဝတန်တရားလဲနေတာလဲသူပဲကံတွေပြုလုပ်တာလဲသူပဲကံအကျိုးခံစားတာလဲသူပဲဆိုတဲ့ဟာပမာလို့တော့ငါလို့ပြောလိုက်တာပေါ့နော်အဲ့ဒီမှာရုပ်တည်ပင်အတ္တအတ္တတိပင်ရုပ်လို့ယူဆတဲ့နောက်လူတို့ကြတော့ဒီရုပ်ဟာအတ္တမဟုတ်ဘူးအတ္တရဲ့ပစ္စည်းဖြစ်တယ်ဒါဒုတိယတော့ နောက်တဦးကြတော့အဲ့ဒါလို့မဟုတ်ဘူးရှုပ်ဟာအတ္တမှာရှိတယ်အတ္တထဲမှာရှိတယ်ဥပမာကိုယ်လက်စွပ်လေးကိုငွေကြုတ်ကလေးတဲ့ထည့်ထားရင်ငွေကြုတ်ကတစ်ခုလက်စွပ်ကတစ်ခုလေအဲ့ဒါလိုပဲရုပ်ဟာအတ္တမှာရှိတယ်ဆိုတာဒီရုပ်ကလက်စွပ်အတ္တလေးကငွေကြုတ်လေး တော့အတ္တထဲမှာယုတ်ကိုထည့်ထားတယ်ဆိုတဲ့အဓိပ္ပာယ်မျိုးပြောတာနောက်တစ်ခုကျတော့ပြောင်းမြန်နော်နောက်တစ်ခုကြောင့်ပြောင်းမြန်ဒီရုပ်ဟာအတ္တရဲ့တိရဖြစ်တယ်အတ္တရဲ့တိရဖြစ်တယ်ဆိုတော့ရုပ်ကငွေကျုပ်ဖြစ်ပြီးတော့ဒီအတ္တကလက်ဆွတ်ဖြစ်သွားဗျာသူတို့ဆွတ်လို့တာနော်အဲကိုတွေးခြင်းသူတို့တွေးကြတာပဲ အဲ့ဒါတွေကျတော့ယုံနဲ့အတ္တတမျိုးစီဆိုတော့နံတို့ဘာတို့ပဲသူတို့ကအတ္တလို့ပထမတစ်ခုကတော့ယုတ်တိပင်အတ္တအတ္တတိပင်ယုတ်လို့ဆိုတာနောက်ဟာတွေကျတော့အတ္တကတခြားဟာယုတ်ကအတ္တရဲ့ပစ္စည်းသာဖြစ်တယ်သို့မဟုတ်အတ္တရဲ့တရားသာဖြစ်တယ်သို့မဟုတ်အတ္တဒီယုတ်ထဲမှာရှိနေတယ်ဒီလိုပဲပြောတာအဲ့ဒါလိုပဲဝေဒနာလည်းဒီလို၄မျိုးတင်ညာလည်း၄မျိုးဝိညာဉ်လည်း၄မျိုးဆိုအဲ့ဒါကိုတက္ကရာဒိဋ္ဌိ20လို့ခေါ်တယ် အဲ့ဒါလို့တွေးတောဆင်ញင်နဲ့ဆင်ញင်ပြီးတော့အမှန်မသိလို့တွေးတောမှုတွေကြောင့်ဒီမာယွင်းတဲ့တက္ကရာတက္ကရာဒိဋ္ဌိအမြင်ဆိုတာဖြစ်လာပါတယ်လို့ရှင်းပြလိုက်တယ်အဲ့တော့ရှင်းပြလိုက်တော့ဒီသဘောကျသွားတယ်သဘောကျသွားတော့အရှင်မြတ်ဘွဲ့ဘယ်လိုခေါ်တော့ဆို ဣတိတတပါဆိုထီတံပဲသူကချားဘူးနေတာစိတ်ဓာတ်သူချက်ငငယ်ရွယ်နဲ့ဒီကိုတော်လေးတော်တော်ထက်တာပဲရှင်ဘုရားဘုရားဣတိတတတပည့်တော်နဲ့မဆုံဘူးသေးတဲ့မိတ်ဆွေတယောက်ရှိတယ်အဝန်ဒီတိုင်းမှာဣတိတတဆိုတဲ့တပည့်တော်နဲ့မတွေ့ဘူးတဲ့မိတ်ဆွေတယောက်ရှိတယ်အရှင်ဘုရားသူ့မြင်ဘူးလားလို့ဆိုသူနဲ့တွေ့ဘူးလားဆိုတွေ့ဘူးတဲ့ ဒါဖြင့်အခုသူ့ဘယ်မှာနေတော့ဆိုမဖြေတော့မဖြေတော့ဒါဖြင့်အရှင်ဘုရားလားလို့ဆိုတော့ဟုတ်တယ်အဲ့သူမိတ်ဆွေဘုန်းကြီးဝတ်သွားတယ်လို့သူကြားတယ်တဲ့ဘယ်နေလဲဆိုရှင်ဘုရားနဲ့ဆုံမှုလားဆိုဆုံမှုတယ်လို့သူအခုဘယ်မှာနေတော့ဆိုတဲ့အခါကျမဖြေတော့သူပဲဖြစ်တယ်အဲ့တော့မဖြေတော့ဣတိတတအရှင်ဘုရားလားဒီတပည့်တော်ရဲ့မိတ်ဆွေမမြင်ဘူးတဲ့မိတ်ဆွေကအရှင်ဘုရားလားဆိုဟုတ်ပါတယ်အခုနောက်မှတွေ့တော့ အဲ့တော့သူဝမ်းမြောက်ဝမ်းသာဖြစ်ပြီးစိတ်ဓာတ်သူကျက်ကအရှင်ဘုရားဒီမှာပျော်ပျော်နေပါတဲ့တပီတော့ဆွမ်းကွမ်းအကုန်လုံးတောင်းအောင်ယူပါတယ်လို့လျှောက်တဲ့အခါကျတော့ကောင်းပါလေတခါကြီးလို့ပြောပြီးကြောင်းလည်းပြန်ရောက်ရောသူ့သွေးသင်္ကန်းလေးယူပြီးတော့တခါလေမစ္စည်းကတဏ္ဍာနဲ့ထွက်သွားတော့ပြန်မလာတော့ဘူးသူဘာလို့သွားရတော့လို့ဆိုတော့ဒီလိုသွားတာဟာ ဘာကြောင့်သွားတာလဲလို့ဆိုရှေးမှာတန်ဟုတ်စင်မထားကြကြဘူးလေသူတရားစကားပြောလို့ကြီးညိုပြီးတော့ဟိုဒီမှာနေပါလို့ပြောတာမျိုး မကြိုက်ဘူးသူတို့ကနော်အာရုံယဟန်တန်ကတော့ဘာအနေနဲ့ကြီးညိုတာပဲကြိုက်တယ်အဲ့ဒါနဲ့သူမနေတော့ဘူးပြန်တော့တခါလဲထွက်သွားတာနောက်ထပ်ဘယ်တော့မှမလာတော့အဲ့ဒီဘက်ကဒါရဲ့ဒါကိုအပိဿလို့ခေါ်တယ် ကုလေသုနာနိကုလေသောနာနုခိတ်တော်ဆိုတာကြားဟုတ်ကြလိမ့်မယ်ဘယ်မှာကြားဟုတ်ကြလဲနသခௌဒမသရေကိဉ္စီနေတိုင်းရွနေကြတဲ့မေတ္တတုပ္ပယေကြီးထဲမှာရှိတယ်မဟုတ်လားကုလေသုကုလေသောနာနုခိတ်တော်ဆိုတာတရားဓမ္မတွေပေါ်မှာယဟန်တွေဟာမဆွဲလိုက်ရဘူးလို့ဆိုလို့ဒါငါးတကာပဲငါးတကမပဲငါရဲ့ပစ္စည်းလေးငါးတကမပဲလို့ဒီလိုအနုခိတဆိုတာမလုပ်အောင် ဒါကြောင့်မလို့ तू သိပြီသူ့ကိုဆွဲရှဲကိုးွယ်တော့မှဆိုမနေတော့ဘူးသွားရောရဟန်းတန်ခါဆိုတာရသော်ဗျာဆုံးမလေးရှိတယ်ကတ္တဗလိုနေရမယ်ကတ္တဗရှင်မကတ္တဗဟာအမြဲတမ်းအသစ်ပဲတဲ့သူ့မှာတရားဓမ္မဆိုတဲ့တာဝစဉ်တစ်ခုမှမရှိဘူးရဟနာဖြစ်လို့မရှိတာမဟုတ်နေတာကိုအဲ့ဒီပုံစံနော်ဖာလဲဥပမာတူတုံးဆိုရင်လားနဲ့ဥပမာတူတယ်လားဟာ तू လားမဲ့ तू သွားတယ်ဘယ်ကျဲနဲ့မှသွားမတွေ့ဘူး အဲ့ဒါလိုပဲယဟန်တငါလာလို့ကျင့်ရမယ်ဆိုပြီးတော့စန္ဒုပမသုံးမှာဟောတာရှိတယ်အဲ့လိုနေနိုင်ရမယ်လို့ပြောတယ်ယဟန်အဲ့လိုမနေနိုင်ရင် jealousy တွေဖြစ်မှာလေဒါငါတကာသူတကာနဲ့အကုသိုလ်ဝင်လာတော့အဲ့လိုမဖြစ်ရအောင်ဆွဲလမ်းမထားရဘူးအဲ့တော့ကုလီသွားလာနုခိတ်တော်ဆိုတာမေတ္တာသုတ်ကျင့်စဉ်ထဲမှာအဲ့ဒါပါတယ်နော်အဲ့ဒီကျင့်စဉ်အရာဣတိတတသူ့ကိုတိမပြုတ်လိုက်တာနဲ့ထွက်သွားမလာတော့နောက်ထပ်အဲ့ဒီ အမတ်တပစ္စည်းကတဏ္ဍကိုပြန်မလာဘူးလို့ဆိုတယ်နောက်တစ်ခုအဖြစ်ပြက်ကလေးရတော့အဲသူเจ้าမှာပဲတန်ဃာတွေသတင်းသုံးပြီးတော့နေကြတယ်သူကအဲ့ဒီနေ့မှာသူ့နွားခြံကို ဆွမ်းသာပင့်တယ်ဒီတခါသူ့အိမ်မဟုတ်ဘူးရှေးကတတိတွေကနွားလည်းမွေးတယ်လေနွားနှိုးညစ်တယ် အဲ့တော့သူ့နွားနွားချမ်းဘက်ကိုပင်ပင်တော့ရဟန်းတန်ခါတွေနွားချမ်းဆိုတော့မြို့ပြင်ခလန်းလန်းဖြစ်မှာမို့အဲ့ဒီကိုကြွကြရတယ်ကြွပြီးတော့ဆွန်းစားပြီးတော့ပြန်လာတဲ့အခါနေရတော်တော်ပူတယ်အဲ့ဒီတော့မြေမြေကြီးကလည်းပူတယ်၊တွေရသည်လည်းဖြစ်လို့တွေရတားပူတယ်။ပူတဲ့အခါမှာရဟန်းတွေဟာစဉ်းစားကြည့်ဖို့နေပူထဲမှာလမ်းလျှောက်ရတယ်ဆိုတော့ နေဘူးထဲမှာလမ်းလျှောက်ရတယ်ဆိုတော့ခြေထောက်တွေကပြီးတော့အောက်ကပူတဲ့အခါကျတော့ကွတ်တကောတာဖြစ်မှာပေါ့သွားရတာနော်ဖဏတ်မှာစီးရတာမှမဟုတ်တာဖဏတ်မှာမပါတာနေဘူးအပေါ်ကပူအောက်ကပူထမီးအောင်မီဖြစ်ပြီးတော့ကွတ်တကောတာနဲ့သွားကြအဲ့လိုသွားတဲ့အခါမှာအဲ့ထက်မှာအငယ်ဆုံးကိုတော်လေးပါတယ်မဟက်ကတဲ့တန်ဃာလေးထဲမှာဝါငယ်ဆုံးသူကပြောတယ်အရှင်ဘုရားတို့အခုချိန်မှာ တရိပ်ကလေးနဲ့ဖုံးပြီးတော့မိုးလေးအုပ်တရိပ်ကလေးနဲ့မိုးလေးဖွဲဖွဲကြတာများလိုချင်ကြလားလို့ဆိုအာကောင်းတာပေါ့ခုချိန်မှာလေလေးကအေးလေးတိုက်ပြီးမိုးလေးရိပ်လို့မိုးလေးဖွဲဖွဲလေးတဲ့ဆိုအေးတာအဲ့ဒီကိုတော့တကိုးချီးတဲ့ကိုတော့ဆိုတခါတည်းချက်ချင်းဆောင်းဝင်သားပြီးတော့ဖန်ဆင်းလိုက်တယ်မိုးလေးကအုပ်သွားတယ်သူတို့သွားတဲ့လမ်းမှာမိုးလေးအုပ်ပြီးတော့အေးမရလား မိုးလေးကဖော်ဖော်ဖိုးဖိုးကြပေးသေးတယ်ဟောသွားလာတာခုနလိုချွေးတန်တန်နဲ့အောက်ကမြေဘူးကြီးမရှိတော့အေးဆေးဆေးဖြစ်သွားတယ်အဲ့ဒီမှာစိတ်ဓာတ်သူကြီးကလည်းနော်ချန်ကသူ့လူတွေကိုမင်းတို့ကျန်တာတွေကိုလှုပ်လိုက်ကြတော့စားကြရှိတာတွေစားလိုက်တော့သိမ့်လိုက်တော့ဆိုပြီးတော့ရဟန္တာတွေနဲ့တူလိုက်လာတာအဲ့ဒီလို ကျမ်းသံဃာတွေအချင်းချင်းတကိုးပြပြီးတော့မိုးရိပ်ထီးကလေးနဲ့တိမ်ရိပ်ထီးကလေးဆောင်းပြီးတော့သွားကြတာပေါ့နော်တိမ်ရိပ်ကလေးကထီးလေးလို့လုပ်ပြီးတော့အဲ့တော့အဲ့တော့မြင်တော့သူသဘောကျရှင်မဟကရဲ့အစွမ်းတကုတ်ဆိုတာသူသိကျောင်းရောက်တဲ့အခါကျတော့မပြန်ခင်ရှင်မဟကနေတဲ့ကျောင်းလေးကိုသွားပြီးတော့အရှင်ဘုရားတကူပြသားမှတပည့်တော် ခုနတရင်လေးနဲ့သွားတဲ့ဟာလေးကိုရတာတွေ့ပြီတပည့်တော်တကိုးပြသမှာအောင်ဆိုတာရှင်မဟကလည်းခန့်ငယ်ငယ်ဆိုတာတခါကြီးတကိုးပြမယ်ဆိုရင်အဲ့ဒီကျောင်းဆင်းဝင်မှာအောက်ကပြက်ကလေးခင်းအဲ့ဒီမြက်ပေါ်မှာတခါကြီးပါလာတဲ့အဝိုးကလေးကိုခင်းခင်းပြီးအဲ့ဒီမှာထိုင်လိုက်သူကကျောင်းထဲဝင်ပြီးတော့တကားပိတ်လိုက်ပိတ်ပြီးတော့တော့ပေါက်ကနေပြီးတော့သူကတေဇောကတိုင်းဝင်စားပြီးတော့သူထိုင်တဲ့ ဒီသူထိုင်းနေတဲ့ပစိုးရဲ့အောက်ကမြက်မြက်ကိုမီးရှို့ပြတကုံးနဲ့မီးရှို့ပြတေတော်ကပိုင်းဝင်ပြီးမီးရှို့လိုက်တဲ့အခါကျတော့ဟိုးဆိုမြက်တွေကမီးလောင်သွားပြီသူ့ဝန်းတို့ဘာလို့မလောင်အဲ့မှာသူလန့်ပြီးတော့ထားကိုခနဲ့ဆိုတဲ့ခါလည်းပစိုးတော့မလောင်ဘူးခင်းတာတဲ့မြက်တွေမီးလောင်သွားတယ်အဲ့ဒီအံဩဘွယ်ကိုသူတွေ့တဲ့အခါကျတော့ရှင်မဟကကိုရှင်မရဒီမှာနေပါဒီပါသတင်းသုံးပါ တပည့်တော်ဆွမ်းကန့်တောင်းယူပါမယ်လို့လျှောက်တော့ရှင်မကကငါသူ့တကိုးပြပြီးပြီဒီမှာနေလို့မတော်တော့ဘူးဆိုသူမပန်ကြပဲနဲ့တပည့်သင်္ကန်းယူပြီးတော့သွားရောသူတည်းခါလဲနောက်ထပ်ပြန်မလာတော့ဘူးအဲ့ဒီအဲ့ဒီမတန်လေးလေးရှိတယ်နော်တကိုးပြတယ်ရသော်ဗျာလူတွေကိုတကိုးမပြရဘူးလို့ပြင်းညက်ထားတာတွေလည်းရှိတယ်နော်သူတကိုးပြပြီးတော့နောက်ထပ်သူလှူတာတွေလက်မခံတော့ဘူးပေါ့လေ တခါလဲအပြီးပြန်ကြွသွားတယ်အဲ့ဒီအဖြစ်ပြက်တွေလည်းဖြစ်ခဲ့ဘူးတယ်နောက်တစ်ခုကတော့အခုလိုပဲသူကြောင်းလာတဲ့အခါမှာရဟန်းသံဃာတွေနဲ့တရားဆွေးနွေးတော့ကာမဘူးလို့အမည်ရတဲ့ရဟန်းတော်တစ်ပါးနဲ့ရဟန်းတစ်ပါးကစိတ်တသူကျရဲ့အရေးချင်းကိုသိတော့ မြတ်စွာဘုရားဟောထားတဲ့ဂါထာလေးတစ်ပုဒ်ကိုသူရတယ်အဲ့ဒီဂါထာလေးရဲ့အကျယ်အဓိပ္ပာယ်ကိုသူမသိလို့စိတ်ဓာတ်သူကျုံမေးတာအဲ့ဒီဂါထာလေးကဘာလို့ဆိုရင်နေလင်္ကောတေတပစ္ဆာထောဧကာရောဝတ္တတိရထောအနိကံပတ္တအာယန္တံစိဏသောတံအဖန္ဒနံ ဆိုလိုတာကအပြစ်ကင်းတဲ့ရထားပေါင်းရှိပြီးတော့အပေါ်ကအဖြူတဲ့ပိတ်အုပ်နဲ့အုပ်ထားတဲ့ယထာအဲ့ဒီယထာမှာဓောက်ကတစ်ခုတည်းပါတယ်ဓောက်တစ်ခုတည်းပါတဲ့ယထာလေးဟာဟိုအဲ့ဒီဓောက်တစ်ခုတည်းပါတဲ့ယထာလေးနဲ့ မကောင်းမှုအကုသိုလ်တွေကင်းပြီးရှေးစည်းကြောင်းကိုဖြတ်ကျော်ပြီးအနှောင်ဖွဲ့လွတ်လွတ်နဲ့လာတဲ့ပုဂ္ဂိုလ်ကိုငါမြင်ရတယ်ဆိုအတိပ္ပယ်လေးအဲ့တော့အတိပ္ပယ်ကသူကပဟေလိခတ်ဆန္ဒလေးပြောတာနော်ပဟေလိခတ်ဆန္ဒပြောတော့အဲ့ဒီအတိပ္ပယ်ကို ရှင်းပြသမှာလို့ဆိုတော့စိတ်ဓာတ်တွေကဒါအရှင်ဘုရားဖះဟောတာဟုတ်လားဟုတ်တယ်ဖះဟောတဲ့တရားပဲ အဲ့ဒါဆိုလို့ရှိရင်ခဏလေးသူစဉ်းစားလိုက်တယ်စဉ်းစားပြီးတော့ချက်ချင်းအဖြစ်ပေးတယ်သူလေလင်ကအပြစ်ကင်းသော အင်္ဂါဆိုတာတိလကိုပြောတာအဲ့ဒါတိလပဲဖြစ်ရမယ်တေတပစ္ဆာဒအဖြူနဲ့ဖုံးအုပ်ထားတယ်ဆိုတာဝိမု ക്തി ကိုပြောတာစင်ကြယ်တယ်လေအဖြူဆိုတာအရတ္တဖို့ဝိမု ക്തി ကိုပြောတာ ဧကာရောထောက်တစ်ခုတည်းပါတယ်ဆိုတာတတိကိုပြောတာတတိဟာထောက်ပဲဘိန်းလေနေဖို့ရတဲ့တတိရှိရမယ်ရထဆိုတာတော့ဒီဒီယုတ်ခန္ဓာကိုယူပြောတာမဟာဘုံလေးပါးနဲ့တိဆောက်ထားတဲ့ဒီယုတ်ခန္ဓာကြီးဝတ္တတိဆိုတာဣရိယာပုတ်တွေကိုပြောတာသွာလာလှုပ်ရှားမှုတွေကိုပြောတာအနိကလို့ဆိုတဲ့နေရာမှာရာဂဒေါသမောဟ ကင်းတဲ့ယဟန္တာကိုဆိုလိုတယ်သောတာဆိုတာစိဏသောတာသောတာဆိုတာတဏပြောတာစိဏသောတာတဏဆိုတဲ့သောတာဖြတ်ပြီးသားပုဂ္ဂိုလ်ရေရင်ဖြတ်ကျော်တယ်ဆိုတာယဟန္တာကိုပြောတာဖန္ဒနာဆိုတာရာဂဒေါသမောဟဆိုတဲ့အနှောင့်အဖွဲ့တွေကိုပြောတာအပန္နနာအနှောင့်အဖွဲ့မရှိဘူးဆိုတာယဟန္တာကိုပြောတယ်လို့အဲ့ဒါလို့သူကရှင်းပြီးတော့ ဒီဟာယဟန္တာကိုရည်ညွှန်းပြီးပြောတဲ့စကားဖြစ်ပါတယ်ယထာဆိုတာယဟန္တာရဲ့ခန္ဓာကိုယ်ယုတ်ခန္ဓာကိုယ်ကြီးကိုရည်ညွှန်းလိုက်တာယထာရဲ့အင်္ဂါရဆိုတာခုနယဟန္တာရဲ့သီလကိုရည်ညွှန်းပြောတာဧကာရတောက်တစ်ခုတည်းရှိတယ်ဆိုတာယဟန္တာဖြစ်သွားရင်တတိအမတမကောင်းတယ်အဲ့ဒါကိုရည်ညွှန်းပြောတာသွားလာလှုပ်ရှားနေတယ်ဆိုတာဣရိယာပုဂ္ဂိုလ်ရည်ညွှန်းပြောတာအဲ့ဒီမှာ နိခဆိုတဲ့အကုသို့ကင်းပြီးတဏှာဆိုတဲ့အရင်ကိုရေးရင်ကိုဖြတ်ပြီးတော့အနှောင်ဖွဲ့ကင်းစွာလာသွားလာတယ်ဆိုတာဒါယဟန္တာကိုပြောတာဆိုသူကဖြေလိုက်အဲဒီတော့ကာမဘူးဆိုတဲ့မထေမြတ်ကတခါကြီးတော်လိုက်တာဒီဟာမကြဘူးပဲလို့မှောင်ဖြေနိုင်တယ်ဆိုပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်သွားတယ်နော် အဲ့မှာ तू မေးတဲ့မေးခွန်းတွေကတော်တော်စိတ်ဝင်စားစရာကောင်းတယ်အဲ့ဒီရှင်ကာမဘုနဲ့ပတ်သက်ပြီးနောက်ထပ်និရောဓသဘာဝနဲ့ပတ်သက်ပြီးတော့မေးတဲ့မေးခွန်းတွေဖြေတယ်သင်္ခါရဆိုတာဘယ်လိုမျိုးရှိလဲအဲ့ဒီအလက်ကြတော့စိတ်ဓာတ်သူကျကမေးပြီးရှင်ကာမဘုက ဖြေတယ်ခုနကရှင်ကာမဘုမေးတာကိုစိတ်ဓာတ်သူကျကဖြေတယ်အဲ့ဒီမေးခွန်းနဲ့အဖြေတွေကိုလည်းပဲမှတ်တမ်းတင်ထားတယ် နောက်တစ်ခါဂေါတတဆိုတဲ့မထေနဲ့ပတ်သက်ပြီးတော့ဒီမေးတာဖြေတာတွေလဲအဲ့ဒါကြတော့စိတ်ဓာတုကျေစိတ်ဓာတုကျေကိုဂေါတတမထေကမေးတယ်စိတ်ဓာတုကျေကဖြေတယ်လေးနဲ့တဲ့တရားတွေအဲ့ဒါတွေကဖြေတာရှင်းတာပဲเนาะနောက်သုတ်တန်တစ်ခုကတော့ဒီပါတော့ဆိုတော့လူတော်ကသူ့ရဲ့မိတ်ဆွေ အစေတကဂိုင်နဲ့ရောက်ပြီးတော့အစေတကဘုံကြီးဝတ်နေတဲ့လူတယောက်နဲ့သူနဲ့တွေ့အမတကမရှိကသနာရောက်လာတဲ့အခါသူသွားတွေ့သူမိတ်ဆွေအစေလကကြီးပေါ့တက်ကရုံးကြီးသွားတွေ့တာတွေ့တော့ကိုရောတက်ကရုံးဘဝမှာဘယ်ဘယ်နှစ်ရှိတော့ဆိုနှစ်30ရှိပြီတဲ့နှစ်30ရှိပြီကိုရောအဲ့ဒီနှစ်30အတွင်းမှာဘာတရားဓုတွေပြန်ရတော့ ပေးတယ်နှစ်30กว่าတဲ့ငါဘာတရားတို့မှမရပါဘူးတဲ့ငါမှအဝတ်ကျွတ်သွားပြီးတော့တုံလုံးဖြစ်သွားတာရဲ့ကတုံးတုံးလဲရတာရဲ့အဝတ်မပါဘဲနဲ့ဟိုနားထိုင်ဒီနားထိုင်ဆိုတော့ဖုံကတ်တာပေါ့အဲ့ဒီတင်မဖုံကတ်တာပေါ့အဲ့ဒီဖုံကိုခါဖို့ရအတွက်ဒေါင်းကြီးလေးကိုက်ဆောင်ရတာရဲ့ဒါသူတို့ရဲ့ပြိခရာပေါ့နော်ဟုတ်လားအဝတ်မို့ဖက်နဲ့ ဒီတုံးလုံးနေရတာရဲ့ကရုံတုံးလိုက်ရတာရဲ့တင်မဖုန်ကတ်လို့ထောင်းပြီးစီးလေးနဲ့လှဲရတာရဲ့ဒါလေးပဲငါမှအနှစ်30ကျင့်တာငါမှဒါပဲအဖတ်တင်တယ်လို့ပြောတခါကြီးရောဘုရားရဲ့ဥပဒကဖြစ်တာဘယ်လောက်ကြာလဲဘုရားဘာသာကိုယ်ဝဲတာဘယ်လောက်ကြာတပိတော့လဲနှစ်30ရှိပြီတဲ့တခါကြီးဘာတရားဓုတွေရတော့ဆိုဟာတပိတော့ကဘာတရားဓုရတော့ဆို တပည့်တော်ကာမအာယုန်တွေကနေဆုတ်ခွာပြီးတော့ဒီလွတ်လွတ်ကင်းကင်းနေတဲ့ချမ်းသာဒုက္ခကြံစီတွေ့တော့မှုတွေကမပါဘဲနဲ့ပီတိနဲ့နေနိုင်တဲ့ချမ်းသာဒုက္ခတခါပီတိမပါဘဲနဲ့နေနိုင်တဲ့ဒုက္ခဒုက္ခကိုပဲလိလိရှုတဲ့ဥပိ္ပခချမ်းသာမျိုးနဲ့နေနိုင်တယ်တဲ့အကယ်၍သူဟာတပည့်တော်ဟာမြတ်စွာဘုရားရဲ့အရင် သူသိမယ်ဆိုရင်ဘုရားကပြောလိုက်မယ်တဲ့စိတ်ဓာတ်သူ့ချေဟာဒီလောကကိုပြန်လာမဲ့တန်ရောစဉ်သူ့မှာမရှိတော့ဘူးအတားကဖြစ်ပြီလို့ပြောမှာပေါ့နော်အတိတ်ပဲအဲ့တော့ဒီလောကကိုပြန်လာမဲ့တန်ရောစဉ်သူ့မှာမရှိတော့ဘူးလို့မြတ်စွာဘုရားကမိန့်ပါလိုက်မယ်တဲ့အဲ့တော့သူ့အနှစ်30ဟာသူ့စံနေစံတရားတွေရပြီးတော့အနာဂတ်ဖြစ်ပါတယ်လို့ပြောတာပဲအဲ့ဒီမှာခုနကအစိလကကြီးဟာ ငါအနှစ်30ကဘာမှမရဘူးမင်းအနှစ်30ကခြေတန်းလူဟိုးကြောင်တဲ့တောင်တလောက်ရတာငါတို့လမ်းစဉ်မှားနေတယ်အဲ့တော့မင်းတို့ထဲငါဝင်နေတယ်ဆိုပြီးတော့သူ့ကူကြီးနဲ့မြတ်စွာဘုရားစီလျှောက်လျှောက်တော့အာစိရကကြီးကဘုရားဘာသာယဟန်ဖြစ်ပြောင်းလဲခံယူပြီးတရားကျင့်တယ်သူလည်းယဟန်တာဖြစ်သွားတယ်ဒါအတိတုတ်တန်တစ်ခုမှတ်တမ်းရှိတယ်နောက်ဆုံးတုတ်လေးကတော့တနေ့ကျတော့လူဆိုတာ ဘဝတစ်ခုဆုံးတတ်ရမြဲပေါ့နော်စိတ်တသူကျဲဟာနောက်ဆုံးနေမကောင်းတိုင်မသာဖြစ်လို့အဲ့ရထဲမှာလဲနေတဲ့အခြေတွေရောက်လာဘဝဆုံးသက်ခံတဲ့အခြေတွေရောက်လာရောက်လာတဲ့အခါမှာဆွေမျိုးတွေကဝိုင်းပြီးတော့ပြုစုနေကြတဲ့အချိန်လေးမှာသူပါဇက်ကထွက်လာတယ်ဘာထွက်လဲဒါလည်းမမြဲပါဘူးကွာဒါလည်းမခိုင်ပါဘူးကွာဒါလည်းစွန့်ထားခဲ့ရမှာပါလို့ အဲ့ဒါလေးပဲပဇက်ကပြောတာဆိုတော့ဆွေမျိုးတွေကသူ့ကိုရောင်းနေတယ်ထင်ပြီးတော့တတိထားတတိထားရောင်ပြီးတော့ဘာဒီပြောနေတာတုံးလဲပြောတဲ့အခါကျဟဲ့ငါမရောပါဘူးတတိရှိပါတယ်မင်းတို့မမြင်ကြဘူးလားငါ့ကိုရှုပ်ကစိုးနဲ့တွေဘုံမစိုးနဲ့တွေတောဆောင်နဲ့တောင်းဆောင်နဲ့တွေကငါနားမှာရောက်နေကြတယ်ရှောက်ပြီးတော့သူတို့ပြောကြတယ်စိတ်ဓာတ်သူကျဲတီလာလည်းရှိတယ်ကိုကျင်တရားလည်းကောင်းတယ် နောက်ဘဝစကြဝဠာမင်းဖြစ်အောင်ဆူတောင်းပါဒါပြောကြတာစကြဝဠာမင်းကိုအားပေးတယ်သူတို့ကနော်စကြဝဠာမင်းဖြစ်အောင်ဆူတောင်းပါဆူတောင်းရင်ပြည့်ပါလိမ့်မယ်လို့ပြောအဲ့ဒါကြောင့်ငါသူတို့ပြန်ပြောတာဒါလည်းမမြဲပါဘူးဒါလည်းမခိုင်ပါဘူးဒီနေ့ထားခဲ့ရမှာပါပဲလို့သူတို့အဲ့ဒါဖြေတာလို့ပြောတော့သူရဲ့ဆွေမျိုးသားချင်းတွေကသူတို့လည်းဆုံးမဩဝါဒပေးပါအောင်ဆိုတော့စိတ်ဓာတ်သူတွေကဆုံးမဩဝါဒပေးတယ် မင်းတို့တွေတဲ့မြတ်စွာဘုရားအပေါ်မှာနှစ်နှစ်ကာကကြုံကြည်တဲ့တရားတရားဓမ္မအပေါ်မှာနှစ်နှစ်ကာကယုံကြည်တဲ့တရားတရားသံဃာအပေါ်မှာနှစ်နှစ်ကာကယုံကြည်တဲ့တရားတရားပြီးတော့သီလရှိတဲ့ပုဂ္ဂိုလ်တွေအပေါ်မှာခွဲခြားခွဲခြားမလုပ်ဖဲနဲ့တဏှီတဲ့လှူဒန်းနိုင်တဲ့စာကတရားအဲ့ဒီ၄မျိုးကိုမင်းတို့ပြည့်စုံအောင်ဖြစ်ခြင်းညာလို့ဆို ဘယ်ကိုတော့တော့လှူမယ်ဘယ်ကိုတော့တော့မလှူဘူးလို့ဒီလိုမကွဲနဲ့တဲ့အလုံးကြီးသူကြီးများလှူမယ်ဆွဲစိတ်ထားအဲ့လိုစာကဗုဒ္ဓေဝိသပတာရဓမ္မေဝိသပတာရသံဃေဝိသပတာရပြီးတော့စာကဆိုတဲ့ဒီတရားလေးပါးကိုမပြတ်မကွက်ကြိုးစားအထောက်ကြလို့ပြောပြီးတော့မျက်စိနှလုံးမှိတ်ပြီးဘဝအဆုံးသတ်သွားတယ်။ဘယ်ရောက်တာတုံးဆိုတော့အနာဂတ်ဆိုတော့သုရဝါဒဓမ္မဘုံရောက်တော့မှာပေါ့နော်။ လို့ဆိုလိုတယ်အဲ့ဒါစိတ်ဓာတ်တန်ယုံမှာပါတဲ့တုတ်တိမှာမှတ်တမ်းတင်ထားတဲ့စိတ်ဓာတ်သူကျွေသူဟာတရားနဲ့ပတ်သက်ပြီးတော့ထက်ထက်မြက်မြက်သိယုံရမကဟောနိုင်ပြောနိုင်ဒီဘုံပြဿနာတွေကိုဖြေရှင်းနိုင်လောက်အောင်အရေးချင်းရှိတဲ့ပုဂ္ဂိုလ်ဖြစ်လို့မြတ်စွာဘုရားကဓမ္မဋိကအရာမှာဧတဲပွဲလူနဲ့ချီးကျူးရတယ်ထင်ရှားတဲ့ဘုရားဥပဒကတူဖြစ်ယုံရမက ရှင်သာရိပုတ္တရာအဆင့်လက်ရရအနေနဲ့မြတ်စွာဘုရားတတ်မှတ်ခံရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။တရားချစ်ခင်သူတော်ရှင်ပြိဿအပေါင်းတို့ဘဝရဲ့အကျိုးပေးဆိုတာထူခြားဆန်းပြားလာတယ်။တော့အရေးကြီးဆုံးကတော့သီလနဲ့ပညာနှမျိုးထဲမှာ သီလဟာအရေးအရေးကြီးတယ်လို့အသိပညာလည်းအရေးကြီးတယ်။ဒါကြောင့်သီလပညာဒီနှမျိုးထက်မြက်အောင်တို့တွေကြိုးစားအားထုတ်ကြမှာဖြစ်တယ်လို့ ကိုယ်စီကိုယ်စီကျင့်ကြံပွားများကြိုးစားနိုင်ကြပါစေကုန်သတည်း